ပူဇော်ကြရအောင်ရဟတောလူမင်းနမင်းမြမမင်းတို့ဤဝစင်ကိုရပူဇော်အထုကိုခံတော်မူတတ်ပိထသောသမ္မာသမ္ဗုဒ္ဓတ္တယတံတရား၅ပါးနှင့်တကားခတ်သိမ်းသောတရားတို့ကို ဆရာမကုတရားမူညာတော်မြတ်ဖြင့်ကိုတော်တိုင်းထိုးထွင်း၍တည်မြင်တော်မူပြီးထသောတသဗုဒ္ဓဝတော်ဘုံတော်၆စုံတကူကုန်ဖြင့်ပြည့်စုံတော်မူပြီးထသောဘုံတော်အနန္တဉာဏ်တော်အနန္တကံတော်အနန္တစัจ java လာကဘာမြေမုံဖြံဖြံကျူးမြတ်တကူတော်အနန္တနှင့်ပြည့်စုံတော်မူပြီးထ သောကျေးဇူးတော်ရှင်ထုံးမြတ်စွာဘုရားသခင်ကိုရောမြတ်ကြီးကိုအဟံဘုရားတပိတော်သည်မြံဘုရားတပိတော်တို့သည်နမောနမေနမမယင်းသလီပရုံလက်ကြာငုံဖြင့်ကြည်ုံနှုတ်ခိုက်အာယုံဆိုင်၍ဘုဒ္ဓညိုကျိုးလွန်မြန်နှုတ်လျက်ယိုသေးစွာ ရှိခိုးတော်ဘာဤမြတ်စွာဘုရားနာစัจ java ရလနာတတ္တဝါတွေဒေယံကင်းกว่าချမ်းသာပါစေလို့သစ္စာဆိုပြီးမေတ္တာပို့အောင် ကာယမိမတံပတ္တထပရိဇာနာထပုဏ္ဏပုဏ္ဏကာယေတဘာဝဝိတိတဝါနဒုက္ခတန္တံကရိတတိဧတေနသစ္စာဝေဇိနဒုက္ခိတာဟောတုပါဏိနောဣမကာယယုခန္နာနံခန္ဓာကိုတံပတ္တထသုံးသကြကုန်လော့ ဘုဏဘုဏဖမန္ထထပရိဇာနာထပိုင်းခြား၍တိကြကုန်လော့ကာယယုတ်ခန္ဓာနံခန္ဓာ၌တဘာဝသဘောတရားတို့ကိုဝိကိတဝါနပိုင်မိုင်နိုင်နိုင်ပြည့်မြင်သည်ရှိသောဒုက္ခတန်တန်ဒုက္ခ၏အဆုံးသို့ကရိတ္တိမဉ္ဇဏ်ဖူဉ္ဇဏ်တို့ဖြင့်မျက်မှောက်ပြုရလက်တတ် ဧတေနသစ္စာဝိစေနဤသို့နုတ္တံဘောဓုပြန်၍ဟုတ်မှန်သောဒေသနာသစ္စာတကားကိုမြတ်စွာပူဇော်ရလေသောကြောင့်သာတဝိရဏတရားချေခင်စိတ်ကောင်းဝိညာဉ်ကုန်သောတင်သူတော်စဉ်တရားနာပရိသတ်ပေါင်းတို့နှင့်သဟတကွာပါဏိနောလူရရနဖြာဖြာဖြမမကျွင်းခမင်းဥဒုံလုံးစုံကုန်သော ဇနာတတဝါဟုနလူပြမဘောင်းများစွာတို့သည်များစွာတောင်းတောင်းလူနတ်ပြမတတဝါဘောင်းတို့သည်နေပြာစဘေအခသိန်းတို့မှလည်းကင်းကျင်းကြကုန်သည်ဟွန်းသူဖြစ်ကြပါသည်ကုန်သည်နေဒုက္ခဆာဆင်းရဲခသိန်းတို့မှလည်းကင်းကျင်းကြကုန်သည်ဟွန်းသူဖြစ်ကြပါစေကုန်သည် အတောကာသမညိုမမိန်တကိုရှင်၍ဆိုရိမ်မနောင်ကြောင်းကြဘူဆွေငိုကြွေးခြင်းတို့မှလည်းကင်းဝေးကြကုန်၏ဟွန်းတို့ဖြစ်ကြပါစေကုန်သတည်းဟောတုယနေ့ကသာနိဗ္ဗာန်ရသည့်ဘဝတိုင်အောင်စိတ်ရှင်လန်း၍ဉာဏ်ဉာဏ်မမချမ်းသာသာဖြင့်သူတော်ကောင်းတရားတွေကိုစတဲ့တဘို့ ကျိုးစားပွားများအထုတ်နိုင်ကြပါစေကုန်တည်းဒီနေ့တော်ကောင်းများအတွက်ရှုမှတ်သိမြင်နိဗ္ဗာန်ဝင်ဆိုတဲ့တရားတော်ဝိပဿနာတရားတို့ လေ့လာနေကြတယ်အားထုတ်နေကြတယ်မနိုင်ငံမှာရောနိုင်ငံကြားမှာစိတ်ဝင်စားကြတယ်လေ့လာကြတယ်တတ်နေတော့ကျူးစားအားထုတ်ကြတယ်အမတန်ကောင်းတာပေါ့ပုဂ္ဂိုလ်ကိုတကယ်ချစ်လို့ရှိရင်ပုဂ္ဂိုလ်ကိုတကယ်တနာလို့ရှိရင်ပုဂ္ဂိုလ်ကိုဒုက္ခမှလွတ်စေခြင်းလို့ရှိရင်နောက်တနည်း ကိုယ်စကားနားထောင်တဲ့ပုဂ္ဂိုလ်တွေကိုတကယ်ချစ်လို့ရှိရင်ဘုန်းနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေဒုက္ခမှာလွတ်စေခြင်းလို့ရှိရင်သစ္စာတရားတွေနာရသစ္စာတရားတွေသိအောင်အားထုတ်ရဝိပဿနာတရားတွေနာရမယ်ဝိပဿနာတရားတွေအားထုတ်ရသာသနာတွင်မှာမှကြားနာခွင့်ရတယ်ဝိပဿနာတရားတွေ စိတ်ဝင်စားနဲ့နာကြတာမှတ်သားတာကိုယ်တိုင်ကျူးတာပွားများအားထုတ်တာကိုကိုကိုကဲတဲ့နာကိုကိုကိုတကယ်ချစ်ဒုက္ခမှတကယ်လွတ်စေခြင်းဝိပဿနာတရားတွေနာဖို့အားထုတ်ဖို့မပြင်းအောင်ကြောင်းမျိုးမျိုးပြပြီးရှင်ရှင်မျိုးမျိုးပေးပြီးတော့ ရှောင်မယ်မနာဘူးအာမထုတ်ဘူးဆိုရင်တော့ပုဂ္ဂိုလ်ကိုတဏှာတယ်လို့ထင်ပေမဲ့တဏှာရမရောက်ဘူးပုဂ္ဂိုလ်ကိုချစ်ခင်တဲ့အောင်သာချမ်းသာတာကိုလိုလားတယ်လို့ဆိုပေမဲ့တကယ်ကြကြချစ်ခင်များလို့ရမရောက်ဘူးပုဂ္ဂိုလ်ကိုလည်းပဲကောင်းသာချမ်းသာအောင်ဆောင်ရွက်ရမရောက်ဘူး ကိုကိုကိုဖြည့်ဆည်းနေတာနဲ့အတူတူပဲဆရာတော်ဘုရားကြီးဟောထားတယ်ဆရာတော်ဘုရားကိုယ်တိုင်ဟောထားတယ်ဆရာတော်ကြီးပြန်ဟောထားတယ်ပုဂ္ဂိုလ်ကိုဖြည့်ဆည်းတဲ့ပုဂ္ဂိုလ်လောကမှာအများကြီးပဲဘာကံဝစီကံမနောကံကိုလုတ်တဲ့ကံနေရာပဲကိုယ်ကိုပြန်ပြီးတော့အကျိုးတရားတွေတက်ရောက် ကံကံရဲ့အကျိုးအကုန်လုံးယုံကြည်ပြီးသားဆိုတော့မကောင်းတဲ့အကုသိုလ်ကံတွေလုပ်ရင်မကောင်းမှုတွေရမှာပဲသူချက်ချင်းမရလည်းနောက်ချိန်တန်ရမှာဒါလို့မှရှောင်လို့မရသမုဒ္ဒရာလည်းသွားအောင်နေလည်းမရဘူးကောင်းငင်တက်နေလည်းမရဘူးလိုင်ကောင်းနဲ့သွားဝင်နေလည်းမရမဒေသနာလိုလည်းရှိပါတယ်ဘဲမှရှောင်လို့မရအတိတ်တွေတုန်းကဝေကျွေးရှိတယ် ယဟနာကြီးတွေမြတ်စွာဘုရားကိုယ်တိုင်ဝိကြီးရှောင်းမြဝိကြီးပိဆက်သွားတာဘုရားရံပြုခဲ့တဲ့ကုသိုလ်ကောင်းမှုကံတွေကြောင့်လည်းပဲလောကမှာအောလောက်ဘောင်းချမ်းသာတွေရမကြမ်းအမကြမ်းရှိနိုင်တော့အောပေါ်ရဘောင်းချမ်းသာတွေရ လူချင်းတူပေမဲ့လို့ရရှိဥစ္စာတွေပေါ်များချမ်းသာဒါနကုသိုလ်ကကျေးဇူးပြုတာထင်ရှားတယ်လူချင်းတူပေမဲ့လို့အသက်ရှိတဲ့အနာကင်းတယ်လူချင်းလူချင်းများတယ်အကျမ်းအဖြစ်ပြောတာဒါတိလကုသိုလ်ကကျေးဇူးပြုတာလူချင်းတူပေမဲ့လို့ဉာဏ်ပညာထက်သန်တဲ့အလုံးပြောရင်အလုံးတစ်ထောင်လောက်သိတယ်။ကြွာချနေတယ် ဘာဝနာကုသိုလ်ဝိပဿနာဘာဝနာကုသိုလ်ကခြေတူးပြုလိုက်တာဇန်တရားတွေဘိနေလေးမခဲရင်ခဏလေးရဒိဋ္ဌိကသမထတွေလောက်ခဲ့တော့ခြေတူးပြုလိုက်တာဇန်တွေဘိနေနေခဏလေးရမလောက်ခဲ့တဲ့သူကတော့မရပါဘူးတုံးတော့ဘုရားမလို့ဒုက္ခပရိပဒဒန္တဘိညာ ဒုက္ခပရိပရာခိပ္ပဘိညာဒုက္ခပရိပရာဒန္တဘိညာဒုက္ခပရိပရာခိပ္ပဘိညာကျိုးတရားတွေမတူကြဝိပဿနာတရားတွေကျိုးစားအားထုတ်ပေမဲ့တချို့ကဆင်းရဲရဲရဲကျင့်ရတရားရတော့လဲကြာနှင်းနှင်းမှရ ချို့ကြတော့စင်းစင်းရဲရဲကျင့်ရသို့တော်လည်းပဲမြန်မြန်ဆန်ဆန်တရားရချို့ကြတော့ချမ်းချမ်းသာသာကျင့်ရတရားရတာကြတော့ကြားတယ်တော်တော်နဲ့မရတယ်ချို့ကြတော့ချမ်းချမ်းသာသာလည်းကျင့်ရမြန်မြန်ဆန်ဆန်လည်းရမြန်မြန်ဆန်ဆန်လည်းရချို့ကြတော့ ယဟနာဖြစ်ပေမဲ့လို့ဇံပိန်ခြင်းနေမရချို့ကြတော့ယဟနာတော်မဖြစ်သေးဘူးပုရုဇဉ်ဘဝနဲ့ဇံပိန်ခြင်းနေရယဟနာဖြစ်တော့လည်းပဲဘိညာဉ်သမပတ်တွေအကုန်လုံးရသူကယဟနာဖြစ်ပေနဲ့လို့ကြာကြာနာနာမဟောနိုင်မပြောနိုင်သူကယဟနာလည်းဖြစ်တယ်ပိဋကသုံးပုံလည်းအကုန်ကျွမ်းကျင်တယ်မျိုးမျိုးပဲအကျိုးပေးတယ် ကျိုးပေးတွေမတူတာဟာအကြောင်းတရားတွေမတူလို့ပဲအဲ့တော့ချမ်းချမ်းသာသာကျင့်ပြီးတော့မြန်မြန်ဆန်ဆန်တရားတို့တရားရကြညတာပဲများသောအားဖြင့်သူနဲ့ပတ်သက်တဲ့အကြောင်းတရားကိုဖြည့်ဆည်းလို့ရှိရင်သူနဲ့ဆိုင်တဲ့အကျိုးတရားရမှာသာသနာ့ဘက်မှာအကုန်လုံးကိုသိစေနိုင်တဲ့တရားတော်တွေဟောတာ မြတ်စွာဘုရားရဲ့မဟာကရုဏာတော်ကြီးနဲ့ဟောထားတာဒါနနဲ့ပတ်သက်တဲ့အကြောင်းအကျိုးတွေသီလနဲ့ပတ်သက်တဲ့အကြောင်းအကျိုးတွေသမထနဲ့ပတ်သက်တဲ့အကြောင်းအကျိုးတွေဝိပဿနာနဲ့ပတ်သက်တဲ့အကြောင်းအကျိုးတွေလောကကြီးအကြောင်းတွေအများကြီးပဲဟောထားပါသို့တော်လည်းပဲမြတ်စွာဘုရားမဟောပဲနဲ့ထားခဲ့တဲ့တရားတွေကဟောတဲ့တရားတွေပုံများတယ်ခါတော့မြတ်စွာဘုရားရင်းလိုက်တော့ လက်ထောက်ရင်းလိုက်ရောကလေးတွေကျင်းပြီးတော့ရင်းလိုက်ရောတွေခူးတင်တာမဟုတ်ပါဘူးကြွေကြနေတာလေးတွေပေါ့ဒီကိုနဲ့တင်လိုက်ရတော့ငါဖျားရဲ့လက်ထဲမှာရှိတဲ့ရင်းလိုက်ရောနဲ့ရင်းလိုက်တော်ကြီးမှာရှိတဲ့ရင်းလိုက်ရွက်တွေဘယ်ဟာများလဲရှင်မြတ်လက်ပေါ်မှာရှိတဲ့ရင်းလိုက်ရွက်ကနည်းနည်းလေးပါရင်းလိုက်တော်ကြီးမှာရှိတဲ့ရင်းလိုက်ရွက်တွေအများကြီးပဲဒီအဲ့ဒီလိုပဲငါဖျား သိပြီးတော့ဟောတဲ့တရားငါဘုရားလက်ပေါ်ရှိတဲ့ရင်းနဲ့ရွက်လောက်ပဲရှိတယ်ငါဘုရားသိပေနဲ့မဟောပဲထားတဲ့တရားတွေကရင်းလိုက်တော်မှရှိတယ်ရင်းနဲ့ရွက်တွေလောက်ရှိတယ်လူရင်းလောက်ပဲဘုရားဟောသွားမဟောပဲထားတာအများကြီးကြံသေးတယ်ယာဝတကညေယဒါဝတကညာနံဘုရားအိမ်မှာသိတရားတွေကလည်းအသိချေနန္ဒအများကြီးပဲ မြတ်စွာဘုရားရဲ့ရှင်ညာတော်လည်းတိတိယမှန်သမျှဒဇမညာအကုန်ပြီ။အမှန်လူတွေကတော့တိတိယတွေများပဲနဲ့တိတာနှမ်းစီလောက်ပဲ။နှမ်းစီတောင်မှတစီပြမှာဟုတ်စိတ်တရားလောက်စိတ်ကြီးတစိတ်လောက်တိတိယတွေကအရင်ခြေနန္ဒမြတ်စွာဘုရားတိတိယတွေများတော့ဒီဉာဏ်တော်ကြီးရတဲ့ချိန်မှာ ကြဝဠာအနန္တကောင်းငင်အနန္တတတ္တဝအနန္တသမုဒ္ဒရာတွေလည်းပဲအနန္တမြတ်စွာဘုရားရဲ့ရွှေဉာဏ်တော်ကြီးရလည်းအနန္တကုန်တည်တယ်အဲရွှေဉာဏ်တော်ကြီးနဲ့ဟောထားတယ်တရားတော်ကြီးသာသနာ့ဘက်မှာလွတ်မြောက်ကြောင်းတရားတော်နာကြားခွင့်ရမတန်ရတော်တယ် ုံလဘတရားတွေတတ္ထမသဝနာဒုံလဘဘုနောက်ကြောင့်တရားတွေဒီလိုရှင်မကြီးဆရာတော်ဘုရားကြီးလည်းပဲဟောထားတာရှိပါဆရာတော်ကြီးဟောတာတော့ဘိုးဆုံးတာပေါ့သင်္ချေနန္ဒဘိုးဆုံးရှင်မသိမြင်နိဗ္ဗာန်ဝင်ဝိပဿနာတရားတွေရှုမှတ်မယ်ဆိုလို့ရှိရင်ဝိပဿနာဉာဏ်ဤသိဉာဏ်လာမှာဝိပဿနာဉာဏ်ဤသိဉာဏ်လို့ ရင့်ကျက်ပြီးတော့မဉ္ဇဉ်ဘုံဉဏ်တွေမလေးခြင်းဘုံလေးခြင်းရရင်ဆရာခတ်သိမ်းချုပ်ငင်းတဲ့နိဗ္ဗာန်ကိုဝန်ဆံမှာပဲပြိနိဗ္ဗာန်ဆံနိဗ္ဗာန်ရောက်ဒါအချင်းချုပ်ပြောတာရှုမှတ်ဆိုတာပေါ်ရပေါ်ရရှုမှတ်တာဘယ်ဘယ်ရှုမှတ်တာဘာလို့တာလဲဝိပဿနာတရားအားထုတ်တာဘောရမောရရှုမှတ်တယ်လို့ပြောတဲ့ မရှုမှတ်ခင်လည်းအလုတ်ပေးတရားတွေနာရဝိပဿနာနဲ့ပတ်သက်တဲ့တရားတွေလည်းနာရရှုမှတ်နေတော့မှလည်းပဲတရားတွေဟောနေတာနေတိုင်းနေတိုင်းဟောပေးနေတာအဲ့ဒီလိုမှန်တရားတွေသိအောင်ဟောဖို့ညွှန်ကြားပြသပေးတာပရိညာအနေနဲ့ပြောရင်ညာတပရိညာပါ အတိနဲ့ကိလေသာတွေပါအောင်အတိနဲ့ဒိဋ္ဌိပြုတ်အောင်အတိနဲ့တရားတွေအထုတ်ခြင်းအောင်အကုန်လုံးပါပါဒိဋ္ဌိပြုတ်တာတခုလည်းမဟုတ်ပါဘူး။လောဘဒေါသမောဟကိလေသာတွေခေါင်းပါအောင်လောဘတရားတွေနာရနာပါများမှမန္တရားတွေတိလာတော့ ဟောကိလေသာတွေကဒုက္ခပေးတဲ့တရားတွေပဲကြောက်စရာတွေပဲရန်သူတွေပဲအဲ့တော့မှရန်သူအစ်စ်အမှန်ဒုက္ခရောက်တာတို့ရဲ့တကယ်တရားခံအစ်စ်အမှန်လက်တယ်အစ်စ်အမှန်ကိုသိရဒုက္ခရောက်ကြောင်းနေရာကိလေသာတွေပဲဒုက္ခရောက်တာမှန်တယ်များသူတို့ကြောင့်ပဲတဘာလောကမောဟကောင်းဆောင်တဲ့ကိလေသာအဲ့လိုကြည့်လာတော့မပယ်နိုင်သေးတော့လည်းပဲ ဖောင်းပါလာအနိစ္စတော့မပယ်နိုင်ဘူးပေါ့ဒီဓာရီခေါင်းပါသိဉာဏ်ပညာတွေကတိုးပွားစေတနာတရားတရားတွေကတိုးပွားသိဉာဏ်ပညာတွေကတိုးပွားအဲ့တော့ရဏတိလဘာဝနာကုသိုလ်ကောင်းမှုတွေကလည်းပဲတိုးပွားလာတာအကောင်းလောဘဒေါသမောဟဒိဋ္ဌိမာန လောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စခိနဥဒိစ္စအဟိရိကအနတ္တပကိလေသာရေအားနဲ့ပါလေခေါင်းပါခေါင်းပါခေါင်းပါလို့မြစ်ပြတ်တော်ပဲနိုင်လို့ခေါင်းပါခေါင်းပါခေါင်းပါလို့ဘယ်ကိလေသာမှအမြစ်ပြတ်မပယ်နိုင်သေးဘူးခေါင်းပါခေါင်းပါလို့အဲ့လိုအားနဲ့နေတော့မှတိရဏပရိညာလို့ခေါ်တဲ့ ဟိုနာကြထားတဲ့အတိုင်းရှုမိမှန်လေးတွေနဲ့ရှုမှတ်ပွားများလိုက်တဲ့အခါကျတော့မိမိရဲ့ဉာဏ်ချင်းအလျောက်ပေါ့ဒိဋ္ဌိတို့ဝိသိကိစ္စတို့အမြင့်ပြတ်ပယ်နိုင်တဲ့သောတပတ္တိမဉ္ဇဉ်ပုံညာရနောက်ဆက်သွားကာမရာဂဒေါသမြင့်ပြတ်ပယ်နိုင်တဲ့ညာဂမိမဉ္ဇဉ်ပုံညာရသက္ကရာမိမဉ္ဇဉ်ပုံညာကတော့ သူမပယ်ပါဘူးသူအားမရအောင်လုပ်တာဆက်ကြိုးစားတဲ့အခါကျတော့အဝိဇ္ဇာတို့မာနတို့ဘဝတဏှာတို့အဲ့ဒီရန်သူတွေကိုအမြင့်ပြချေမုန်းနိုင်တဲ့အရဟတမေအရဟတကိုရဟောနောက်သုတိတေတံလို့သုတိတေကြတဲ့အခါပြိဋိဘံဆန်တဲ့အခါဇာတိစရာဗျာတိမရဏဒုက္ခတွေအကုန်လုံးချုပ်ငြိမ်းရုပ်သိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရဲ့ နိဗ္ဗာန်ဆိုတော့ဘာမှမရှိတာမဟုတ်ဘူးနိဗ္ဗာန်ဆိုတာအရှိတရားဘာရှိတယ်နိဗ္ဗာန်တန်တိဒုက္ခရှိတယ်ယုံနာမရှိဘူးယုံနာဒုက္ခသစ္စာဒုက္ခသစ္စာချုပ်ငင်းတော့ဒုက္ခချုပ်ငင်းတော့ဒုက္ခစစ္ဆန္ဒိကဒုက္ခတကယ်ချမ်းသာစိတ်ချမ်းသာမှန်နေဆ ဒုက္ခသို့တော်လည်းပဲအတ္တမဟုတ်လို့အနတ္တတချမ်းသာတချမ်းသာမှရှိတယ်ဒီကအဘာဝပညာမဟုတ်ဘာမှမရှိဘူးဟေးမဟုတ်ဘူးရှိတယ်တန်တိဒုက္ခရှိတယ်အဲ့ဒါကိုမင်းမဟုတ်ဘူးကလုံးတဲ့ပုံမှာလွတ်သွားတယ်အဲ့ဒါဘယ်ရစလဲဆိုတော့ညာတပရိညာကစတိရဏပရိညာကျူးတာမဟာနာပရိညာနဲ့မဉ္ဇဉ်ဖုန်ဉဏ်ရ လေးမဲ့လေးဖို့ရတော့နိဗ္ဗာန်ရောက်ဒါအချင်းကျုပ်ပေါ့အဲ့ဒါရှုမှတ်သိမြင်ဆိုတာအဲ့ဒါပြောတာပါနိဗ္ဗာန်ဝင်ဘယ်နိဗ္ဗာန်ဆန္ဒနိဗ္ဗာန်ရောက်သွားအကောင်းလိုက်အထယ်လိုက်ရောက်တာမဟုတ်ဘူးခြုံငိမ့်သွားတဲ့သဘောရုပ်တွေလည်းခြုံငိမ့်သွားတယ်နာမ်တွေလည်းခြုံငိမ့်သွားတယ်ရုပ်တွေနာမ်တွေခြုံငိမ့်တော့ဒုက္ခတွေလည်းခြုံငိမ့်သွားတယ်ပြီးတော့မေးချင်ရင် ရှီရောမိစာရှီလက်ခံဒီလက်ခံမိစာလဲကျွမ်းပါမကြံတော့မကြံဘူးတော့ဒုက္ခတွေမကြံတော့ငြိမ့်သွားတယ်အဲ့ဒါကိုအေးတာနဲ့တွဲဆိုဒီကဲလို့အေးတာမဟုတ်ငြိမ့်သွားတယ်အေးတယ်ဆိုတာကိရိတာအပူဓာတ်တွေကျင်းစင်သွားတော့အေးသွားတယ် သာသနာ့တွင်မှာမှနာကြားခွင့်အားထုတ်ခွင့်ရတဲ့ဝိပဿနာတရားလိလာနေကြတဲ့လူအများကြီးပါကြိုက်တဲ့နည်းနဲ့သူအားထုတ်ကြတာပေါ့လမ်းစဉ်မှန်မှုရေးကြည့်တယ်မရှိမှပြိပရာကာမတုထံလိကံယောဂအစွန်းတို့အတ္တကိလမထာယောဂအစွန်းတို့ဟာရတွေကို လွတ်အောင်ရှောင်ပြီးတော့မရှိမပရိပရာမရှိမပရိပရာဆိုတာမဂ်ကင်၈ပါးပါကျင်းချုံလိုက်တော့သီလသမာဓိပညာသိက္ခာ၃ပါးအကြီးရရှင်ဝိပုဆရာတော်ဘုရားကြီးကရှိမှနေလို့ရှိရင်သီလသမာဓိပညာအကုန်ပါတာပဲဒီလိုရှင်မာစီဆရာတော်ဘုရားကြီးလည်းညွှန်ကြားတယ်ဘောရဘောရရှုမှတ်နေသီလရောသမာဓိရောပညာရောအကုန်ပါသွားတာ ဒေသနာအနေနဲ့ပြောတဲ့အခါကျတော့အများကြီးတော့ပိဋကတ်သုံးပုံပုံလို့ပြောလို့ရတယ်။လုံးလုံးတာကျတော့ဧကောဓမောပဲ။ဘောရဘောရရှိမှနေလို့ရှိရင်ကာယ ानु ပဒနာတတိပဌာန်ရောဝေဒနာ ानु ပဒနာတတိပဌာန်စိတ်ဓာ ानु ပဒနာတတိပဌာန်ဓမ္မ ानु ပဒနာတတိပဌာန်ပုံပါသွားတာ။ရုပ်ထင်ရှားတော့ရုပ်ရှိမှကာယ ानु ပဒနာတတိပဌာန်ဖြစ်တာ။ဝေဒနာထင်ရှားတော့ဝေဒနာရှိမှဝေဒနာ ानु ပဒနာတတိပဌာန်ဖြစ်တာ။ စိတ်ထင်ရှားတော့စိတ်ရှုမှစိတ်တ ानु ပဒနာသတိပဋ္ဌာန်ဖြစ်တာသဘောတရားတွေထင်ရှားတော့သဘောတရားတွေရှုမှဓမ္မ ानु ပဒနာသတိပဋ္ဌာန်ဖြစ်တာမြင်တာတို့ကြားတာတို့နားတာတို့စားတာတို့ဒါတွေအကုန်လုံးဓမ္မ ानु ပဒနာသတိပဋ္ဌာန်ဒါလိုပြောရင်တော့ခန္ဓာ၅ပါးတို့နိဗ္ဗာန်၅ပါးတို့ပုဇ္ဇံ9ပါးတို့ကျင်းချုံလိုက်တော့သဘောတရားတွေပါပဲကာယဝေဒနာစိတ်ဓာတ် ဓမ္မနုပဒနာမှာလားဆုံးတာတစ္ဆာလားဆိုင်တာတစ္ဆာသဘောတွေပဲအကုန်လုံးယုတ်တိရှုရလည်းပဲဒုက္ခတစ္ဆာကိုရှုရရောက်တာနာနေရှုတော့လည်းဝေဒနာတို့စိတ်တို့ဒါလည်းလည်းဒါသစ္စာနဲ့ပြောလိုက်လို့ရှင်ဝေဒနာတို့စိတ်တို့ဒုက္ခသစ္စာပဲဓမ္မနုပဒနာမှာလားဆုံးတာပဲအကုန်ဓမ္မနုပဒနာကနည်းနည်းတဲ့ ခံပြီးရခက်ခဲတယ်လူတိုင်းတော့တော့မဟုတ်ဘူးပေါ့ဉာဏ်ပညာရင့်ကျက်တဲ့ပုဂ္ဂိုလ်တွေတော့ရှုလို့ရမှာခြေကနမတွေကတော့ကာယကစရှုရတယ်အနုပုပ္ပိကထာလို့ပေါ့မြတ်စွာဘုရားအများတတ္တဝါတွေဟောပြီးအကုန်လုံးတွေ့ဆိုဒါနကထာစဟောတာ ခန္ဓာကထာပြီးတော့သီလကထာသီလကထာပြီးတော့တက္ခကထာပြီးတော့မှကာမနာအာရိနဝကထာနောက်နိသမီအာရိတန္တကထာနောက်မကကထာပေါ့လေသုတ္တစ္စကထာလွယ်ရကနေခက်ခဲရအောင်သူကြီးဟောသွားနောက်ပဲဆုံးကြမင်းကခွန်ရရဒီကနာညာအတုရှိကျွမ်းကျင်တော့ဘာဝနာမှာလည်းဒီတိုင်းပေါ့လွယ်ရကနေခက်ရအောင် သွားဖို့မြတ်စွာဘုရားဟောတာအကြောင်းမဲ့တဲ့ဟောခြင်းနဲ့ရှောက်ဟောထားတာပေါ့အကြောင်းရှိတယ်ဘာယနုပဒနာအားလုံးနဲ့ပို့ပြီးတော့ထင်ရှားတယ်ရှိလို့လွယ်တယ်ဒါကြောင့်မလို့ဘာယနုပဒနာကိုစဟောတာအကြောင်းရှိတယ်ဘုရားဟောတာအကြောင်းမဲ့တဲ့ဟောထားတာတမဏိတရှင်ညာတော်ကြီးနဲ့ကိုယ်တဲ့နားလေလို့ဟောထားတာဘုရားစကားကိုပူဇော်ပေးတာအကောင်းဆုံးပဲ ကိုညာလေးကနှမ်းပြီးတော့ဖြစ်အဲအနုပဒနာကိုများများရှုမှအဲ့ဒီမှာတတိတွေတမာတိတွေထိုက်လျောက်အားကောင်းလာတော့မှဝေဒနာကိုခံနိုင်ရရှိအဲ့ဒါကျန်တဲ့ကြိုက်တာခဲတာလောက်ပဲနာနာချင်းချင်းဒါအေးရှိသေးရှုမှတ်လို့ရတယ်။ဘာလို့ဆိုတော့ကာယ ानु ပဒနာမှာတတိယအားကောင်းတယ် ဒီလိုရှင်မဆီဆရာတော်ရောဘုရားကြီးရဲ့နီးနဲ့ဘုရားနီးပါပဲဟောနာပိဏကစပြီးတော့ဘောရဘောရရှုမှတ်အဲနုပဒနာကိုဦးစားပေးပြီးတော့ရှုမှတ်တာအဲနာထိတာတို့မတရားရင်လည်းရတာထိတာတို့ဝိုင်းရင်လည်းကြွားတာလှမ်းတာချတာတို့အလေးလေးအမူအရာဝိရာတို့ဆန္ဒတို့ယူတာတို့ရှင်းရှင်းရှားရှားပဲဝိရာတွေဆန္ဒတွေ ထိုင်တာတွေထတာတွေယူတာတွေငင်တာတွေဝယ်စားလဲတာတွေသုံးလုံးလဲတာတွေပြန်ထတာတွေထင်းထင်းရှားရှားကြီးပဲဘာမှမထင်မရှားမဟုတ်ထင်းထင်းရှားရှားပဲဓမ္မနုပဒနာကြရတော့နည်းနည်းတယ်သဘောတရားကိုရှုရဘုရားမထင်းထင်းရှားရှားဟောတာပညာနဲ့ထင်းထင်းရှားရှား ဟောနာပညာမရှိမှနဲ့လို့ဝင်လေထွက်တယ်မှာထင်ရှားတာပဲဝင်လေထွက်တာလေထိုင်နာထိတာလည်းပဲထင်ရှားတာစိတ်ဝင်စားနဲ့ရှိမှလို့ရှိအဲထင်ရှားရာကနေမှထင်ရှားတဲ့သဘောတရားတွေရှိမှမှတ်ပါမယ်တော့တတိအားကောင်းခဏိကသမာဓိတွေလည်းအားကောင်းအဲ့တော့မှဖြစ်ပေါ်လာတဲ့နာရကျင်နာကြိုက်တာခဲတာဒုက္ခဝေဒနာတွေအများဆုံးတွေ့တာပါပဲ ဒုက္ခဝေဒနာလည်းတွေ့တော့တွေ့တာပေါ့နည်းသေးတယ်နောက်မှတွေ့တာဒုက္ခဝေဒနာတွေနောက်မှတွေ့တာနောက်မှဆိုတာထင်ထင်ရှားရှားပေါ့မနာမကျင်ခင်တော့ကတော့ဒုက္ခဝေဒနာသဘောမျိုးပေါ့ထိုင်လို့ကောင်းတာလို့ထိုင်နိုင်တာလို့ဒုက္ခဝေဒနာသဘောမျိုးသို့တော်လည်းပဲသိမထင်ရှားဘူးဒုက္ခဝေဒနာဉာဏ်ကြီးကိုရှင်းမှန်ရင်းနဲ့ကြော်သွားတော့မှဝေဒနာကို ကြော်အောင်မှတ်နိုင်တယ်ဒါတရားထိုင်တဲ့ယောဂီတွေရဲ့အသုံးအနှုန်းမှာဝေဒနာကုံအောင်လို့ပြောရင်ဆိုရမကြိုက်ကြဘူးကြိုက်တာမကြိုက်တာထားဖို့လို့ကိုယ်နဲ့နဲ့ကိုယ်သုံးတာဝေဒနာဆိုဒုက္ခဒုက္ခဥပ္ပခာတစ်ခုမဟုတ်တစ်ခုဖြစ်နေတာကုံသွားတယ်လို့ရှိဒုက္ခကုံသွားရင်ဒုက္ခလာမှာပဲဒုက္ခပြီးဥပ္ပခာလာမှာပဲဝေဒနာကုံသွားလို့ရှိရင်လည်းသိသွားမှာဒါလည်းပြောကြတယ် ခန္ဓာကြတော့ပရိယတ်တိနဲ့ယူတဲ့တစ်ဖက်ကပြောလို့မရသူ့သုံးလုံးနဲ့သူရှိပါဆရာဝန်တွေသုံးလုံးနဲ့အသုံးလုံးအင်ဂျင်နီယာတွေသုံးလုံးနဲ့အသုံးလုံးအင်္ဂလိပ်လိုတော့ပြောတာပဲမတူဘူးသုံးလုံးသူ့နေရာနဲ့သူအဲ့ဒီလိုပဲဒီတရားမှာလည်းဒီတိုင်းပဲသူသုံးလုံးနဲ့သူပြောတာဝေဒနာကြော်တယ်ဒုက္ခဝေဒနာချမ်းကြီးကိုကြော်သွားတာ ဝေဒနာကုန်တယ်ဒုက္ခဝေဒနာတင်ကကုန်သွားတာနိဗ္ဗာန်မှာမရောက်သူကဘယ်လိုကုန်လဲတင်ကတဏှိခံမရှိမှနိုင်တဲ့အခါဝေဒနာဉာဏ်ကြီးကိုချုပ်သွားတယ်နောက်ပြန်ဖြစ်တာပါပဲနောက်ပိုင်းကျလောလောဆယ်တော့ဒုက္ခဝေဒနာထင်ရှားလာအဲ့လိုဒုက္ခဝေဒနာတွေကိုจิตจิตခဲခဲသဲသဲမဲမဲပေါ့ဒီလိုချမ်းမြေဆရာတော်ဘုရားကြီးလို့ဒီမှာပါပါတယ် ဖြစ်ဖြစ်ခဲခဲသေးသေးမဲမဲရင်ဆိုင်တိုက်ခိုက်တဲ့နည်းနဲ့ပဲဖြစ်ဖြစ်ခြုံခိုတိုက်ခိုက်တဲ့နည်းနဲ့ပဲဖြစ်ဖြစ်ချော့တတ်တဲ့နည်းနဲ့ပဲဖြစ်ဖြစ်ဘယ်နည်းနဲ့ပဲဖြစ်ဖြစ်ပေါ့ဝေဒနာကိုကုံအောင်ပေါ့ဒုက္ခဝေဒနာဆုံးအောင်ခါလိုက်ယူဆလေးတွေမှားတတ်တယ်မနိုင်မနှင်းမဲနဲ့ပေးတည်ပြီးတော့ထိုင်းနေဖို့ပြောတာမဟုတ်ရှုနိုင်မှတ်နိုင်အောင်ကြိုးစားရှုနိုင်မှတ်နိုင်တယ်ဆိုတာတတိ အားပဲခန္တီအားပဲအဲ့တတိတွေခန္တီတွေပညာတွေဘယ်ကပါလာလဲကာယ ानु ပဒနာတတိပဋ္ဌာန်ကပါလာကာယ ानु ပဒနာခရီးမဆိုင်တဲ့ပုဂ္ဂိုလ်တုံတောင်ဝေဒနာမခံနိုင်ပါဘူးခန္ဓာရလဲအောင့်အင်းမရှိနိုင်မမှတ်နိုင်ဘူးနဲ့ဒေါသရင်းနဲ့ကြိတ်မိတ်ခံပြီးတော့ဒေါသနဲ့ပဲဆုံးသတ်သွားတယ်အချုပ်တချို့တော့ ဘာယနုပဒနာတတိတံစိတ်ရှိလဲရှိနဲ့တတိတံမစင်နဲ့ပေါ့တေးစိတ်အမူအရာတွေရတော်ဘုရားကြီးညွှန်ကြားတဲ့အတိုင်းတေးစိတ်အမူအရာဆိုတာထိုင်ခြင်းနည်းဆိုလည်းပဲထိုင်ခြင်းနဲ့စိတ်ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့ထိုင်နေထိုင်ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့ဆိုတော့စိတ်တ ानु ပဒနာသဘောပေါ့သို့တော်လည်းပဲကာယ ानु ပဒနာကိုဥပဒေပြီးမှချက်ချင်းချင်းဆိုတဲ့စကားလုံးကိုချက်ချင်းမမှတ်နိုင်လေဘူး မှတ်နိုင်မှမမှတ်နိုင်လေနေထိုင်နေထိုင်နေထိုင်နေပြင်းနေပြင်းနေပြင်းနေနောက်တော့မှဖောင်းနေပြင်းနေထိုင်နေထိတယ်ဆက်မှအာထားရင်လည်းထားတယ်ထားတယ်ထားတယ်ကြွားတယ်လှမ်းတယ်ချားတယ်ပေါ့သွားပြီအဲ့လိုအသေးသေးအမူအရာဒီဘက်တောက်တောက်ဆုံးမဲ့စားစားအကုန်လိုက်မှဟဲ့တော့တတိတွေအားကောင်းလာပထမတော့ပုဂ္ဂလဖြာပါရတတိနောက်ကျဓမ္မဖြာပါရတတိ ယောဂီကအထူးတလည်းကြောင်းပြဆိုင်ဆရာမလို့သူကသူဆက်များလို့အော်တိုဖြစ်သွားတာပေါ့သူကမှတ်ပြီးသားမှတ်ပြီးသားမှတ်ပြီးသားမှတ်ပြီးသားမှတ်ပြီးသားမှတ်ပြီးသားမှတ်ပြီးသားဖြစ်သွားအဲ့လိုတတိတွေဝိရိယတွေတမာတိတွေအားကောင်းလာတော့ဝေဒနာကိုမကြောက်တော့ဝေဒနာတစ်ခါတစ်ခါလောက်ပဲရှုံးပေးရတယ်ရှုံးမပေးရတော့ဝေဒနာတက်လာတယ်ဝေဒနာနဲ့တမာတိနဲ့အဲလိုဆရာတော်ဘုရားကြီးပို့တယ် ဝေဒနာတပိဋ္ဌာဆိုတမာရိယတပိဋ္ဌာဝေဒနာနှစ်ပိဋ္ဌာတမာရိယနှစ်ပိဋ္ဌာဝေဒနာသုံးပိဋ္ဌာတမာရိယသုံးပိဋ္ဌာဖြစ်လာကျမ်းအားဖြင့်ပေါ့အနုစိတ်ကတော့ကျေးဇူးတော်ရှင်တရမရဏီဆရာတော်ဘုရားရဲ့ကျေးဇူးတော်ရှင်ချမ်းမြေဆရာတော်ဆရာတော်ဟောတာဒီလောက်ကျမ်းသာပြောတာအဲ့တော့ဝေဒနာနဲ့တမာတိနဲ့ဘောင်ချိန်ပြီးတက်လာတော့တမာတိကြောင့် ဝေဒနာကိုခံနိုင်တယ်တမာတိကအရသာရှိတယ်လောက်ဘူးတဲ့လူသိတာပဲမလောက်ဘူးလို့ပဲသိတယ်တမာတိကအရသာရှိတယ်ဒီငြိတယ်သူအရသာတယ်တရားအရသာဓမ္မရတသဗ္ဗရတဓမ္မရတောခိနာတိတမာတိကအရသာရှိတယ်ဒါမဲ့ဖို့ပညာမရောက်သေးပါဘူးဖြစ်ပြပြင်မြင်တာတွေကြာနာမရောက်သေးဘူးပညာတွေဓမ္မတိကအရသာရှိတယ် ထူးထူးခြားခြားဖြစ်လာတာမျက်နှာတွေလည်းထူးကြတယ်ကြားတာတွေလည်းထူးကြတယ်ခန္ဓာကိုယ်ကြည့်ရင်လည်းပဲထူးထူးခြားခြားဖြစ်လာဒါပေမဲ့ပြည့်ညက်တွေမကင်းသေးဘူးတမာတိကြောင့်နမိတ်တွေမျိုးမျိုးပေါ့အဲနောက်ကနေပြီးတော့တံပင်ညဒီများနဲ့နမိတ်တွေကိုသွားตายရမနေနဲ့အံ့ဩမနေမှတ်ပြက်အကုန်လုံးဒီလမ်းသွားရင်ဒီမှတ်တိုင်တော့တွေ့မှာပဲမှတ်နေလို့ဆိုတမာတိအင်အားပါလာတယ် ဒါသမထမပါဘူးဝိပဿနာတက်တက်ကြီးတယ်ဆိုမရဘူးသမထလည်းပါနေယုခနတ္ထဤမလည်းမှကြည်တယ်ကြည်မှတ်တာကသမထသဘောမျိုးတတိသမารီကိုအားကောင်းတယ်နောက်ကနေပြီးတော့ပြောင်းပြောင်းသွားတာပြက်ပြက်သွားတာချက်ချင်းကြီးတော့မသိဘူးပေါ့ဒီဒီဒီဒီဒီယူဆိုင်ပါများလို့ရှိရင်သိတာခန္ဓာကိုယ်ညံဆိုင်လို့ရှိရင်ခန္ဓာရဲ့တဘာဝကြောင်းကျိုးတွေ ချိန်ကစကားပြောတာဘုံတိုင်းတယ်လို့ရှင်းရှင်းတော့မသိဘူးဇွဲနဲ့ကြိုးစားပွားများအားထုတ်လို့ရှိရင်ဘောတရားလေးတွေကပေါ်လာလိုက်မှတ်ချလိုက်ပျောက်သွားလိုက်ပေါ်လာလိုက်မှတ်ချလိုက်ပျောက်သွားလိုက်ပေါ်လာလိုက်မှတ်ချလိုက်ပျောက်သွားလိုက်ပထမပိုင်းတော့မှတ်နိုင်အောင်ပဲမနေ့ကြိုးစားနေပေါ်လာလေးပျောက်တာတွေသိပြီမဆိုင်နိုင်နေပါဘူးမှတ်နိုင်အောင်ပဲမလွတ်အောင်စိတ်ကူးစဉ်းစားတွေကလည်းအများများတော့ အဲ့ဒါလေးလည်းမှတ်နေရအဲ့တော့ကာယ ानु ပဒနာကိုဥသာပေးပြီးတော့အသေးသေးအမူအရာကိုယ်တာဆန့်တာဝက်စားလဲတာဖနာစည်းတာချွတ်တာအကုန်လုံးယူဆိုင်ရှုမှတ်တဲ့ယောဂီဟာဝေဒနာနဲ့တွေ့လာတော့တိတ်မကြောက်တော့အရှုံးပေးရရင်တစ်ခါနှစ်ခါပဲနောက်ကြတော့ဝေဒနာကိုအตาလေးရှုမှတ်သွားတယ် ကိုယ်သာနာတယ်စိတ်မနာဘူးခန္ဓာကိုယ်တော့ကြာကြာထိုင်နာမှာပဲသဘာဝပဲစိတ်ကဘာဖြစ်လို့မနာလဲဆိုတာတမာရိရတာဖြစ်ဟာယုတ်တင်နေနေပဲဖြစ်ပြနေတာပဲပြောလို့တော့ရတာပေါ့တကယ်နာရင်မခံနိုင်ပါဘူးအလုံးမလို့ပဲနဲ့ပြောနေပြောလို့ကတော့မခံနိုင်ဘူးတနာရီတော့မခံနိုင်ဘူး ချို့ကြာကြီးခံနိုင်တယ်ကြာကြီးခံနိုင်တယ်ဝိပဿနာမပါဘူးတမထတက်တက်နဲ့ကြာတာတွေရှိတယ်အာနာပါနဆိုလဲအာနာပါနဇာညိတွန့်ရှုနေခံနိုင်တယ်၄နာရီ၅နာရီဒါလေးသွားတာဝေဒနာလည်းမရှိဘူးဘာမှတပြားမရှိရှုရှဲပဲဝေဒနာပေါ်လာတယ်အဲ့ဒီအာနာပါနတမာတိနဲ့စိုက်ကြည့်လိုက်လို့ရှိရင်စိတ်စိတ်မှွာမှွာကွဲသွားတာဝေဒနာပျောက်သွားတာပဲဆိုလိုတာကတော့ တမာရီအားကိုမခံနိုင်ဝေဒနာပျောက်သွားတာပဲသွားနာပဲအတိတ်စိတ်တွေကြာတော့လို့ဘာလို့နောက်ဖြစ်လာတာပဲတမာရီအားကောင်းရင်အားကောင်းလို့ထူးထူးဆန်းဆန်းနေမြင်လာအတိတ်တုန်းကကိုလုတ်ခဲ့တာတွေဘာတွေပြန်ပြက်ပေါ်တာပဲကတဲ့လူကလည်းကအရှင်းဆိုတဲ့လူကဆိုးอืมမိန်ဝန်ပြောတဲ့လူကပြောမဟုတ်ဆိုးလိုက်တဲ့လူကမဟုတ်ဆိုးဖြစ်အဲ့လိုဖြစ်တမာတိတက်တက် ပညာမပါလို့ရှိရင်အဲ့လိုဖြစ်တာပဲတိတ်စိတ်တွေကြအတိတ်အကြောင်းတွေမြင်ထင်တာတွေရောမြင်တာတွေရောမှန်တာတွေရောမှားတာတွေရောရောတာဒါကြောင့်မလို့ဝိပဿနာကိုကြာကြာနာနာပြီးရှင်နိမှန်ကြီးကျွမ်းကျင်ဖို့အရေးကြီးတယ်လုံးလဲလုံးဝသေးတယ်လွယ်လဲလွယ်သေးတယ်နစ်နာတယ်ပင်မခံယူမနာပေါ်လာတဲ့နမိတ်တွေမပေါ်နဲ့တားလို့မရပေါ်မှာပဲ ဓမ္မရိယာအောင်လုပ်တော့ပေါ်မှာပဲကြာကြာထိုင်လို့ရှိရင်မင်းထူးထူးဆန်းဆန်းနေမြင်တာပဲထူးထူးဆန်းဆန်းနေလဲကြားတာဓမ္မရိမရသေးလို့မမြင်ရမကြားဓမ္မရိယာလည်းမြင်ရတာပဲကြားရတာပဲမျိုးမျိုးပဲထားပါတော့အဲ့ဒါအဲ့ဒါအကုန်မှတ်ပြန်ရန်ကြားလဲကြားလဲကြားတယ်ဝိပဿနာလမ်းကြောင်းချော်သွားတယ်ရန်ကြားလဲကြားလဲကြားတယ်မြင်လဲမြင်လဲမြင်လဲမြင်လဲ ဘာဖြစ်လို့ပေါ်ရပေါ်ရအောင်ဒလဇတ်မှတ်ရလဲဆိုတော့တော့ရဟောင်းเนี่ยတည်ပြီးသားပြောင်းပြောင်းသွားတာပြက်ပြက်သွားတာကိုသိအောင်လို့ဒလဇတ်မှတ်ဝိပဿနာရဲ့လူရင်ကသဘောတရားတွေပြက်ပြက်သွားတာကိုသိဖို့သာလို့ပြောရုပ်တည်တန်နေသင်္ခါရတရားတွေအပြက်ကိုမြင်အောင်အားထုတ်တာဝိပဿနာအပြက်တွေကိုမြင်မှများမှမုံမယ်မုံမှများမှဆုံးမယ်ဆုံးတယ်ဆိုတော့မဉ္ဇဉ်ပုံညာကိုပြောတာ အဲ့လိုအပြက်တွေမြင်မှဟာနတ်သားတွေပဲနတ်သမီးတွေပဲဟာမြင့်မို့တောင်ကြီးပဲဟာဒါတော့ဟုတ်ကောင်းရဲ့ဆူလာမဏိစီဒီပဲဟာဒါဒုဒ္ဒစီဒီပဲဒါဟောကရွှေစီဒီလေးတဲ့နတ်ပြည်မှာဟာဗျာဘယ်နေရာမှာပါတဲ့ဘယ်တောင်ကုန်းထဲမှာအဲ့ဒါလေးမင်းတို့ဝိပဿနာဉာဏ်ဖြစ်ဘူးအဲ့ဒါလေးအတုရောင်နေရာလေးရှိတမာတိနဲ့ စိတ်ကူးနဲ့တွဲသွားရင်လည်းဘွားဆိုပေါ်တာပဲမားတတ်တယ်နောက်အပြင်မှာလည်းပဲလမိုင်းနတ်လှဲ့ဓာတ်လှဲ့လမိုင်းအဆုံးနေတာပဲအဲ့ဒါအောင်လို့ဝိပဿနာလမ်းစဉ်ကိုကြက်ကြက်နာနာသဘောပေါက်သဘောပေါက်တဲ့အတိုင်းရိုးရိုးသေးသေးလိုက်နာဖို့မလိုက်နိုင်ရင်တော့လဲသွားမှာလောကီမှာပညာတွေမျိုးမျိုးရှိတာပဲစိတ်ပညာတို့သမဏမှုပညာတို့ ပညာတွေတက်ရင်သူဟာဒီလိုလောကီမှာအဆင့်တန်းမြင့်တာပဲဆရာဝန်ကြီးတို့အင်ဂျင်နီယာကြီးတို့စသည်အားဖြင့်ဘောပေါက်ခါကြီးတို့ဖြစ်ကြတယ်သူဟာလည်းသူအောင်းကျချမ်းသာတွေပေးကြတော့ဝိပဿနာဉာဏ်ပညာဆိုတာနိုင်ငံဖုန်ဉာဏ်နိဗ္ဗာန်အထိကျိုးပေးတယ်လောကီပညာတွေဘယ်ပညာမှနိုင်ငံဖုန်ဉာဏ်မရဘူးအဲဂုံတလင်းကြီးမယ်ယာရုကြီးမယ်လလဘတွေရမယ် ဒါပဲမဉဏ်ဖုန်ဉာဏ်တော့မရဘူးဝိပဿနာဉာဏ်ပညာကမဉဏ်ဖုန်ဉာဏ်နိဗ္ဗာန်ရှိရတယ်အဲရိုးရိုးပညာဒီတော်မှပဲသတိထားတရားအမှားတွေအများကြီးပဲမှားတတ်တယ်ရက်စစ်ကလေးတော်ကြည့်ပါဘာမဟုတ်တဲ့ဟာလေမိလုံးလေးတွေ့တာတော့မှရှော့ဖြစ်ပြီးတော့ဓာတ်လိုက်တာလို့အမျိုးမျိုးပဲစိတ်ပညာဆိုလည်းကြည့်တော့ဆေးလေးတွေ သူများကူတာမဟုတ်ကိုယ့်ဘက်ကိုတောက်တာတော့မှဒါလေးမှတော့အဲ့ဒီလိုမာယွန်းလေးလမ်းမှားတွေအများကြီးပဲရှိတယ်အဲနိဗ္ဗာန်သွားမဲ့လမ်းဆိုတော့လမ်းခွဲတွေကအများကြီးပဲဥဒိယဗျာညာအနုပိုင်းမှာတည်းကလမ်းခွဲတွေကအများကြီးအဲတော့အစကောင်းမှအနှောင်းတည်ကြဇကပုံလေးတွေကတော်တော်ခိုးတန်သူညာနဲ့အစတည်းကရှင်ကြီးမှန်လေးကို ကျွမ်းလဲကျွမ်းကျင်ရမယ်လိုက်လဲလိုက်နာတချို့ကကျွမ်းကျင်တယ်မလိုက်နာကျွမ်းတော့ကျွမ်းကျင်တာပဲကြားရင်ကြားတယ်မှားမယ်မြင်မြင်နဲ့မှားမယ်သိတာပဲတကယ်တကယ်မြင်လာတော့မမှတ်ဘူးကြည့်ဘာလဲဘာလဲအဲသွားပြီအဲမှားပြီအနန္တရာလည်းကြားတာပဲပါဠိလိုရွတ်တယ်လို့ဘာလို့အလိုအတန်နေမှမလို့ခါကြတယ်ပါဠိတန်လည်းမဟုတ်ကလားတန်လည်းမဟုတ်ဘာသာမှမလို့ ဘာတွေလဲဘာတွေလဲဘလူတဲ့ဘာကြောင့်လဲအဲရှုပ်ကုန်သွားတာကိုယ်လုံးမဟုတ်ရတာဝိပဿနာယောဂီရဲ့အလုံးမဟုတ်အဲ့ဒါအကုန်မှတ်ပြန်မယ်ကြားရင်ကြားတယ်ကြားတယ်မြင်မြင်နဲ့မြင်နေဘာဖြစ်လို့လဲတော့မှပြက်တာကိုသိအောင်ကြားတာလည်းပြက်သွားတာမြင်တာလည်းပဲပြက်မသွားဘူးလားပြက်သွားတာမပြက်ရင်လည်းဒီလိုမဆိုင်ရဘူးဒါလည်းရလည်းမှတ်ပြန်တယ်မပြောက်ဘူး မခါမဘိုးပေါ်ရင်ပေါ်လာလေပေါ်ပေါ်ရုပ်ဆိုင်နဲ့ဝေဒနာလှည့်လိုက်တဏှာလှည့်လိုက်ခဏဘိုးကစိတ်ဝင်စားဘူးဆိုရင်တော့မလာတော့ယောဂီကလိုလိုလားလားနဲ့စိတ်ဝင်စားနေတယ်နားထောင်နေတယ်အဲယောဂီကဟိုဟာလိုခြင်းဒီဟာလိုခြင်းစိတ်ကူးရင်လည်းတို့ကသိတယ်နှောက်ချက်တဲ့သူကမိမိစိတ်ကလည်းစိတ်ကူးရင်ပေါ်တတ်တယ်မွေကြီးနဲ့ဒီလိုဆိုမွေကြီးပေါ်တယ် ဗရမ ्या လုံးလေးလားမသိဘူးဗရမ ्या လုံးလေးပေါ်လာတယ်ကိုယ်စိတ်ကလည်းကိုယ်ပြန်လှည့်သားတာအဲ့ဒါကိုမှတ်ပြဘာပေါ်ပေါ်အာမြင်မြင်မှတ်ပြကြားတဘာကြားကြားမှတ်ပြဘယ်အတွက်မှတ်တာလဲဆိုတော့ပြောင်းပြောင်းသွားတာပြက်ပြက်သွားတာညင်အောင်จิตတန်ယုံနံချုပ်ပြက်ဟံဧကံရှုရမည်ရှုမှတ်မှုမှာယုတ်တေကကောင်းစွာပြုရမည်အိန္ဒိထက်ကြောင့်ဘုရား ဖြစ်တိုင်းယုံနာချုပ်ပြက်ဟာပေါ်တိုင်းသဘောတရားတွေပြောင်းပြောင်းသွားတာသိအောင်ရှုမှတ်နံပါတ်1 38ဖြာမင်္ဂလာမှာအာသေဝနာစဘာလာနံနံပါတ်1အရေးကြီးတော့မအရေးကြီးလို့ထိတ်တင်ထားတာအဲ့ဒီတစ်နှစ်ကိုလိုက်နာနိုင်မှာဟိုးနောက်ပဲဆုံးဖုဒ္ဒသလောကဓမ္မကြီးဆိုတဲ့မင်္ဂလာဖြစ်မှာ တစ်တယ်ကွာလူမိုက်တွေနဲ့ပေါင်းပညာရှိတွေကြတော့မပေါင်းရင်ဘူးရှောင်းနေတဲ့ပုဂ္ဂိုလ်ဘုဒ္ဓတလောကဓမ္မကြီးဘယ်တော့မှတေတော်မရောက်ဘူးနောက်ဘဝလည်းမရောက်ဘူးပယ်ရောက်ဖို့ပဲရှိတာရေးကြီးလို့များဆိုပါဗျာတစ်မှာဟောတယ်အာတေဝနာစဘာလာနာအချိန်ဖြုံးတဲ့ပုဂ္ဂိုလ်ကိုရှောင်းပါယောဂီတွေပြောတာဟုတ်လားကာမဂုဏ်လိုက်စားတဲ့ပုဂ္ဂိုလ်ဉာဏ်ဉာဏ်နဲ့နဲ့ ပြောလေးချိုချိုနဲ့ဟန်နဲ့ပန်နဲ့ဒါမျိုးလိုက်စားတဲ့ပုဂ္ဂိုလ်တွေသူကအတုမီုံနဲ့ရှောင်းအဲ့ဒါဒုက္ခရောက်ခြင်းလို့ပဲလားဒုက္ခရောက်မှမသိလို့လိုက်စားနေတို့သူငါတွေလည်းတဏှာနဲ့အလုံးအိုက်တဏှာရဲ့လှည့်စားမှုကြောင့်ကိုလို့မဆုံးနာလို့မဆုံးသိလို့မဆုံးမျက်ရည်ကြလို့မဆုံးလက်ကြောင်းသွေးတွေကြလို့မဆုံးသွားတယ်ဟိုနွားတသမားတွေကတတ်ကြသွေးစီးကြ တွဲတွေတတ်ကြကြက်တွေတတ်ကြဝက်တွေတတ်ကြဘလူးမှတနာမဲ့လူမရှိဘူးအော်ဟစ်ပြီးတော့သေခံအဲ့ဒီလိုပဲတဲ့တတ္တဝါဒုတယောက်ကြလာတဲ့သွေးတွေမျိုးမျိုးလည်းပင်ဖြတ်ခံလို့ဓာတ်နဲ့အခုတ်ခံလို့တို့သူငါတွေရဲ့သွေးတွေဟာစုထားမယ်ဆိုတကိုးနဲ့စုထားမယ်ဆိုသမုဒ္ဒရာ၄သင်းမှာရှိတဲ့ရေတွေကနည်းသေးတယ်တတ္တဝါဒုတယောက်ကြတဲ့သွေးတွေဟာပုံများတယ် ပူဆွေးဒုက္ခရောက်လို့ငိုကြွေးရတဲ့မျက်ရည်တဘိုးနဲ့ဆုထားငုတ်တရာလေးလေးမှာရှိတဲ့ရည်တွေကနည်းသေးတယ်မျက်ရည်တွေကပိုများတယ်ဘုရားတော်ဘယ်လောက်ကြာပဲစဉ်းစားကြည့်ပေါ့ခလားတစ်ခွက်လောက်ရရအဲတော့ဘယ်လောက်ဒုက္ခရောက်ခဲ့တယ်လဲအဲဘယ်လိုကြောင့်လဲတဏှာလှည့်သားတာမချစ်ခင်ရတဲ့သဘောတရားတွေကိုချစ်ခင်တယ်မตายရတဲ့သဘောတရားတွေကိုตายရတယ် ဆင်းရဲမဲ့တရားတွေကိုဆင်းရဲတဲ့တရားတွေချမ်းသာတယ်လို့ထင်တယ်။ရှေ့ကလူတွေကလည်းအဲ့ဒါပဲလိုက်စားသွားတာ။များသောအားဖြင့်ပေါ့ကိုယ့်ရဲ့သက်ကြီးတဲ့ပုဂ္ဂိုလ်အဲ့ဒါ။ဒါဟုတ်တယ်လေချီနှောင်းနှောင်းဖွဲပြီးတော့အဲ့ဒါဟုတ်တယ်ဂျားထဲမှာတော့သိကုန်ရတာ။အနောက်ကမွေးဖွားတာလည်းသာသမီးအဲ့လန်းလိုက်တာ။ဘုဖလံမျိုးမူးကိုတို့ကိုကျိုးနှဲလိုက် ရှေ့ကဘိုးဖလန်တွေကလည်းမိကုံတိုးကြသေးနောက်ဘိုးဖလန်တွေကလိုက်တိုးတာပဲသေတာပဲနောက်ဘိုးဖလန်လိုက်တိုးတာတတ္တဝါတွေကအဲ့တိုင်းဖြစ်မြတ်စွာဘုရားသနာလို့ဒီတရားတွေဟောရဲ့အဲ့ဒီဒုက္ခတွေမှလွတ်မြောက်ဖို့အတွက်တဏှာရဲ့လှည့်သားမှုအလိုမလိုက်နဲ့တဏှာရဲ့လှည့်သားမှုကိုဉာဏ်ပညာနဲ့တိတိကျကျသိအောင်လုပ်အဲဒီဉာဏ်ကြားတာတွေကလှည့်သားတာတွေ ပုံမှန်ပြလူလိုင်းနဲ့သူတော့မှန်တာပေါ့ဒီပြင်လိုင်းတွေကိုမပုတ်ခတ်ပါဘူးတမထတို့ဘာတို့ညာတို့သူကလည်းသူရှိတာပေါ့ဒါသူလိုင်းနဲ့သူပဲတို့အခုပြောတာဝိပဿနာကိုပြောတာဝိပဿနာမှာဘာမှကြည့်တရားမလို့ဘာမှနားထောင်နေတရားမလို့အဲမကြည့်ခြင်းမကြားခြင်းတာတော့မှပဲမြင်လိုက်ရကြားလိုက်ရတာကြီးဩတိုက်ဓမ္မရီတော်ကောင်းကောင်းမရသေးဘူးဟိုမြင်ဒီမြင်ဟိုအကြဒီဟာကြား ူးထူးဆန်းဆန်းကြားတာကိုပြောတာကားတန်တွေခွေးတန်တွေကြားတာပြောတာမဟုတ်ဘူးကားတန်ခွေးတန်ပရက်တန်တွေကတော့အများတန်းကြားရတယ်ထူးထူးဆန်းဆန်းပြောတာဘုလူလာပြောသလိုဒီလူလာပြောသလိုလိုပါဠိဂါထာလိုလိုဘာလိုဟောမျက်စိတည်းတည်းတစ်ခါလေးမြင်ရတာပဲသမလိုလိုအင်းလိုလိုဘာလိုလိုညာလိုလိုသူကသူကောင်းညကောင်းမကောင်းညနေဟုတ်ချင်ဟုတ်မဟုတ်ချင်နေအကုန်လုံးဘာလို့ပြရ သေသေးချာချာယောဂီတို့နှလုံးသားထဲမှာမှတ်သားထားပါဝိပဿနာကောင်းတယ်ဝိပဿနာဖို့တန်တယ်ဆိုပေမဲ့ဖို့တန်တဲ့အသိဉာဏ်တွေမှာ ပိုးမွားတွေကအများကြီးနှောက်ရက်ဝိပဿနာဟာကုသိုလ်တွေမှာဖို့တန်ဆုံးသူ့တဲ့ကောင်းတာမြတ်တာမဲ့ညာဖုံညာမရှိတော့ဘူးကောင်းဆုံးအမြတ်ဆုံးဒါနတယ်လည်းမြတ်တယ်သီလတယ်လည်းမြတ်တယ်သမထတယ်လည်းမြတ်တယ် အနောက်ချက်ကလည်းဒါနသီလသမထတဲ့အားလုံးလို့တဲ့ပို့ပြီးတော့အားကောင်းတယ်တိမ်တိမ်မွတ်မွေလေးနဲ့အမတန်အားကောင်းတယ်အခုပိုးမွားတွေလို့ပေါ့တိမ်တိမ်မွတ်မွေလေးနဲ့မြင်အောင်မမြင်အောင်မမြင်ရပဲနဲ့အဆုတ်ကိုသွားကြိုက်မမြင်ရပဲနဲ့အားကောင်းအဲ့ဒီလိုပဲဝိပဿနာကိုဖြည့်ဆည်းတဲ့ပိုးမွားတွေဝိပဿနာကိုဖြည့်ဆည်းတဲ့ပိုးမွားတွေကိုကိုထင်ကြီးတာ များတဲ့ပို့ပြီးတော့ထင်ပေါ်ကြော်ကြားခြင်းတာတို့ဘဝင်မြင့်တာတို့ကျေးဇူးကမ်းတာတို့ကိုယ်နည်းနည်းပါးပါးအရှိန်ဟုန်လေးရတယ်ကိုယ်ဆရာသမားကိုကျေးဇူးကမ်းတယ်ကိုတိရသမားကြီးပညာတွေတိုးတက်လာကျေးဇူးတော်ရှင်မဟာစီဆရာတော်ဖျာကြီးကျွေးတဲ့ထမင်းစားကျေးဇူးတော်ရှင်မဟာစီဆရာတော်ဖျာကြီးရဲ့နီးနဲ့တိုးတက်လာတာ။နောက်ကျမဟာစီဆရာတော်ဖျာကြီးကိုပယ်လေငါတို့ရှုတာဖျားနီးกว่าလို့ ဘုရားကြီးကတော့ဘုရားကြီးပဲကိုယ့်ရဲ့ပထမဆရာဟာပထမဆရာကိုဘကဘာဘွဲ့တွေပဲရရဂ ਾਈ ခါဝဲတင်ပေးတာကိုယ့်ဆရာပဲအဲ့လိုဘဝင်မြင့်လာအရမဏရဲ့ကဆယ်ပါးထဲမှာပါပါတယ်အတုကံကနာတို့ဘရဝံကနာတို့အစာတရားဖြစ်အဲ့ဒါပိုးမွှားတွေဝိပဿနာပျက်စီးကြောင်းပိုးမွှားတွေဒါပေမဲ့ကြည့်ရင်ကြည့်မယ်လက်လက်ပါရရင်ရမယ်မညံဖုန်ရံတော့မရတော့ဘူးဒီလူရှင်ကြီးပြမားလို့ အရိယာတွေကိုဆွဆွဲပြီးဟိုပုခ္ခဒီပုခ္ခဆိုသွားပြီးဟာများတော့မတန်သိမ့်ဖို့တယ်ကြမ်းကြမ်းတမ်းတမ်းကြီးမဟုတ်တမထလိုတရေကြီးခုံချလာတာမူကြီးရောက်လာတာမဟုတ်ဘူးမကြမ်းတမ်းမင်းနဲ့လို့အမတန်မှပဲဖြက်စီးနိုင်တိမ်တိမ်မွတ်မွတ်နဲ့ဖြက်စီးရမမြင်ရတဲ့ပုံမားတွေတိမ်တိမ်မွတ်မွတ်နဲ့ကိုယ့်ကိုယ်တခါလဲတကယ်ကိုပဲကိစ္စပြီးတယ်လို့လို့ပါလို့ဖခင်လက်ထက်တည်းရရှိတယ် ဇဏတို့အကိစ္စပြီးပြီးတဏှာကျင့်စဉ်ပြီးဝေဒနာတွေမခံစားခြင်းဝင်လည်းပဲဒါနဲ့ထိမ့်တယ်ဆိုပြီးတာပြီးတော့မှနမိတ်တွေပေါ်လာတော့မှဟာငါပုထုဇဉ်ပဲရှိတယ်အဲ့တော့မှရှုမှတ်တော်သေးတာပေါ့ရှုမှတ်နိုင်အဲ့လိုပဲဝိပဿနာယောဂီဟာတရားနာထားတဲ့ဘုဒ္ဓတရားလည်းများကိုယ်လည်းအထိုက်အလျောက်ရှုမှတ်ထားတော့များသောအားဖြင့်သူများကိုအထင်သေးတယ်အသတိထား ဒါနသီလသမထပြောတဲ့ပုဂ္ဂိုလ်အထင်သေးတယ်သွားအထင်မသေးနဲ့ဒါနသီလသမထကအများအတွက်ဟောကြပြောကြသူကိုယ်တိုင်မဉ္ဇဉ်ပုံဉ္ဇဉ်ရရဟန်ရတာနေရာတကာမှာဝိပဿနာသစ္စာလေးနေရာတကာပြောလို့ရတာမသိသေးတဲ့ပုဂ္ဂိုလ်တို့ဒါနအကြောင်းအကျိုးတွေသီလအကြောင်းအကျိုးတွေသမထအကြောင်းအကျိုးတွေပြောရသေးတယ်အဲ့ဒါဝိပဿနာအထိုက်အလျောက်လေ့လာထားတဲ့ပုဂ္ဂိုလ်ကဒါနသီလသမထသမားတွေကိုသင်သေးတယ် ရှင်သေးပြီးတော့ပြောမှဆိုမှဖြစ်လို့ရှင်အရိရူပဝါဒန်တဲ့သူပြောနေတာဒါနအကြောင်းပြောပင်လေသူ့ရင်ထဲမှာမဉဏ်ဖုံညာမရဘူးလို့ပြောနိုင်ပါအဲကိုယ်ရဲ့ဉာဏ်ပညာရှိတဲ့တချို့ကဒီပုဂ္ဂိုလ်တို့ဒီလောက်ပဲတရားဟောမှတင့်တော်တယ်ဘုရားသခင်ရဲ့ရှောက်တော်တယ်လို့မရဟိုအာဖရိကတော်ရိုင်းထဲမှာသို့မဟုတ်သောသွန်တောင်မြန်းတွေမှာအခါမှတရားမနာဘူးတဲ့ပုဂ္ဂိုလ်တွေတစ္ဆာသွားဟောလို့ရပါမရပါ တာမရဘူးသူ့ခြေနေချိန်ခါပြောရအကောတရားတွေနာထားလေသင်္ကန်းတွေကခဏခဏတက်ထားတော့တော်တော်လေးကိုကျွမ်းကျင်ကျွမ်းကျင်နေတော့သူများကိုထင်သေးတယ်သူများတင်မဟုတ်ဘူးယောဂီချင်းချင်းလည်းထင်သေးတယ်ကိုရိတ်တာမှတကယ်သူတော်ကောင်းရိတ်တာကျန်တဲ့ဟာတွေကမဟုတ်ဘူးမှားတွေပဲอืมဒါလို့ဒါလို့သူယောဂီပြန်ကိုဆရာမကိုဆရာသူများဆရာဆိုလို့ရှိရင်ခက်ထင်သေးတယ်ပရိထားရတယ်နော်ယောဂီ ဗာမုဒ္ဒလေးနဲ့မေတ္တာဖို့တာဖြစ်သွားမယ်။ဘယ်တယောက်တယောက်ဆွေးနွေးတယ်ဆိုရင်ဇန်နေမဲ့တွေတတ်မေးတော့တာပဲတတ်မမေးရဘူးဘယ်လိုပါပါသတိထားပြော။ဇန်နေမဲ့တွေတတ်မေးလို့မဖြစ်နိုင်ဘူးဆိုရင်အထင်သေးသွား။ဘယ်နေရာတကမဖြစ်နိုင်ဘူးပရိယတိတတ်မှဖြစ်နိုင်တဲ့ဟာတွေရှိတယ်။ပရိပတ်တိတတ်ထားတာသူရောက်တဲ့လောက်တော့ပြောနိုင်တာမရောက်တာမပြောနိုင်ဘူး။သူတော်ကောင်းအလုံးလုံးနဲ့ချီးကျူးရမှာဟုတ်တယ်မလား။အဲ ကိုမေးတာကိုဖြေနိုင်မှသူတော်ကောင်းမဟုတ်ဘူးမေးသမျှကိုဖြေနိုင်တာဖះပဲရှိတယ်မေးသမျှကိုဘယ်လိုမှအကုန်မဖြေနိုင်ဘူးအဲ့ဒါကိုမေးတာလည်းသူဖြေနိုင်မှဖြေနိုင်တယ်သူမေးတာလည်းကိုဖြေနိုင်မှဖြေနိုင်တယ်ကြောက်ကြောက်ထင်သေးတယ်မလို့နီလန်းမှန်ကန်မှုအရေးကြီးတယ်ဒါပြောတာဟုတ်လားအဲ့လိုပုံဟန်နမိတ်တွေထင်လိုက်ကုန်မှတ်ပြအဲ့ဒါလိုသွားပြီးတော့တွေ့တာမနေနဲ့စိတ်ဆိုးမနေနဲ့ ဟုတ်ပြီဘယ်နေရာမှာဘာတွေဖြစ်နေလဲဟုတ်ချင်လည်းဟုတ်မှာမဟုတ်ချင်လည်းမဟုတ်ဘူးဟုတ်ဟုတ်မဟုတ်ဟုတ်ဒါလို့ပြဟာဟုတ်မဟုတ်မှတ်ပြမယ်ဓမ္မသဘောတရားတွေပြောင်းပြောင်းနေတယ်ပြက်ပြက်နေတယ်ဒီပြောင်းတာပြက်တာကိုသိအောင်ဝိပဿနာအားထုတ်တာဘယ်နေရာမှာဘာဖြစ်နေတယ်သိအောင်လုပ်တာမဟုတ်အဲ့ဒါကတလိုင်းသမထလိုင်းဟုတ်အတူလိုင်းနဲ့တူပေါ့သူများလည်းကြည့်ရတဲ့အကိုကြိုက်တာကိုလုပ်ပေါ့ င်္ခါရတရားတွေရုပ်တည်နာနေသဘောတရားတွေဟာဒလဇတ်ကိုပြောင်းလဲပြည့်စည်နေတာပဲဒလဇတ်ကိုပြောင်းလဲပြည့်စည်နေတာပဲဒလဇတ်ကိုပြောင်းလဲပြည့်စည်နေတာပဲအဲ့ဒါအသိတွေထက်ခါထက်ခါထက်ခါထက်ခါထက်ခါထက်ခါမှတ်ရင်းနဲ့ခါတရားနှလုံးသွင်းပြရပြက်တွေပဲဒလဇတ်ပြက်နေတာပဲကျဝရမနှမ်းနေလောသလိုပေါက်ပေါက်တွေဖောက်သလို ခန္ဓာကိုယ်မှာခေါင်းပဲကြည့်ကြည့်ရင်ဘတ်ပဲကြည့်ကြည့်ပြောတော့ပြဉ္ညာနဲ့ပြောရတာဒီလိုလုံးစိတ်နဲ့စိုက်ပြီးရှောက်ကြည့်အပြည့်တွေကြီးပဲပြောပြောပြောမောမောရေးရေးရေးရေးသမာဓိရှိလာရင်မြင်ရတာပေါ့ဗျာမြင်တယ်ဆိုတာသိတာကိုပြောတာနော်အဲဒါမှလည်းသမာဓိလွန်တဲ့အခါမှာလည်းပဲအဲတဲမုံလေးကြားသလိုမိုးပွားလေးတွေကြားသလိုနှင်းမုံလေးတွေကြားသလိုကိုမမြင်ရတာကိုမမြင်ရတိုင်းသူများလည်း အာမမြင်ပါဘူးကွာပရမတ်ဘယ်လိုပြောလို့မရဘူးဓမ္မရီအားကောင်းလာရင်မြင်တာပဲမိုးဝဲတွေကြားတယ်လို့လို့အဲနှင်းမုံလေးတွေကြားတယ်လို့လို့အဲပေါက်ပေါက်တွေဖောက်တယ်လို့လို့ဒါပေမဲ့အဲ့ဒါတွေဂူးဆိုင်เสียမလို့သူကကိုဆက်မှရအောင်မြင်နေမှကြားကြားနေမှဒါပဲပုံမွားတွေမြင်တဲ့အနာဂံဖြစ်တာမဟုတ်ဘူးမြင်နေမှပဲကြည့်ရတယ်ဘာမဲ့ဘာဖို့မှမရသေးပဲနဲ့လည်းအမုံမွားတွေမြင်တာပဲအဲ့ဒါတသမတ်ထဲတမတ်ထားလို့မရဘူးเนาะ အဲအဲ့ဒါအကုန်လုံးပေါ်သမျှဘာလို့ပြရလဲအဲရှုမှတ်ပြရမယ်ရှုနိမန်နေကျွမ်းကျင်မှာဒုတိယနေပဲအကြောင်းတွေကျိုးတွေပဲခဏခဏနာထားခဏခဏနာထားတော့အသိနဲ့တရားနာပြီးတော့အသိနဲ့ဒိဋ္ဌိထုတ်တာရှင်နိမန်ကြီးလည်းပဲကိုရေးကြည့်တယ်အသိနဲ့ရှင်နိမန်ကြီးကိုကျွမ်းကျင်ထားမှဒုတိယနေဆိုတော့ခဏခဏကြားနေရဒုတိယနေပဲအကြောင်းတွေကျိုးတွေပဲဒုတိယနေဖြစ်ပြနေတာပဲ တရားနာတော့ကြားနေရတာအထိုက်အလျောက်ဒိဋ္ဌိပြုတ်လာပဲသို့တော်လည်းရှင်နိမနိမကျွမ်းကျင်လို့ရှိရင်ဂျလပတ်လဲနေတဲ့ဟိုဟာလိုက်ကြည့်လိုက်ဒီဟာလိုက်ကြည့်လိုက်ဟိုတန်လေးနားထောင်လိုက်ဒီတန်လေးနားထောင်လိုက်တချို့ကလည်းပဲသမာဓိရတာတော့ဘုဘွားတော့မင်းတော်ခဲ့တဲ့ဆွေမျိုးကဘယ်မှာဘယ်မျိုးမှာအဲ့ဒါမင်းအကိုပဲမင်းမောင်ပဲမင်းနှမပဲသမာဓိလေးရတာတော့တွေ့ရတယ် အဲကြားလဲကြားခင်ဗျားမဘလူပဲနာမည်ကဘလူအဲ့ဒါရှောက်ပြီးဟိုမေ့ဒီမေ့ယူထတာလကားလှုပ်ချုပ်တယ်အဲ့ဒါဝိပဿနာမှာအဲ့ဒါလိုက်ဆရာမလို့ဘာလို့ပြဟုတ်ဟုတ်မဟုတ်ဟုတ်လိုက်ဆရာမလို့အဲရှင်နိမဏိမကြွရင်တော့အဲ့ဒါလျှောက်တယ်ကိုယ့်ကိုယ်အထင်ကြီးကိုယ်တော့တမာတိကောင်းတာပဲလျှောက်လိုက်လည်းပြက်ကောသမထလည်းပြက်ဝိပဿနာလည်းပြက်အကုန်ပြက် စိတ်ကောင်းစိတ်မြတ်ပါပြက်ကောကြောင်းလောင်လောင်ဖြစ်ပေါ်လာဘုလည်းမဆိုင်တဲ့အလုပ်တွေလိုက်လို့တာကိုယ့်အကိုကိုယ့်အလုပ်ကိုလုပ်ရသင်္ခါရတရားတွေသဘောတရားတွေတစ်သက်ပြက်နေပါလားနည်းနည်းပါးပါးမြင်ုံနဲ့မရလောကီလည်းအားထုတ်နေတာအာနေ6နဲ့9နဲ့10နဲ့9နဲ့10နဲ့အားထုတ်နေတာမြက်တွေမမြင်ဘူးလားဆိုတော့မြင်ဘူးလားပဲထိုက်လျောက်မြင်ဘူးလားဖြစ်ပြက်တွေလည်းမြင်တယ်ပြက်တွေလည်းမြင်ဘူးတဲ့တချို့ တကယ်ညှိဝေရလားဆိုတော့အမှတ်မဆက်ရင်မညှိဝေဘူးထိုက်လျောက်မြင်တာမြင်တာပဲအဲမြင်ပြီးတဲ့ခါကျလူပဲသူလိုကိုလိုပဲပြန်ဖြစ်သွားတယ်ဘာဖြစ်လို့လဲဆိုတော့မှန်မဆက်ရင်လူပဲပြည့်ကြည့်ပါလားဆေးရုံပေါ်ရောက်လာပြီဖះဖះဖះဖះဖះဗုဒ္ဓမင်းငိဆာမင်းဆရာပါလေတူအောင်လုပ်ပါအောင်ဖះဘုရားသခင်ကယ်တော်မူပါညာဆေးရုံကပြန်ဆင်းသွားတော့မိတ်သွား ကျေုံတဲ့တုန်းကတော့ဖះဖះဖះပဲကျေုံကပြန်ဆင်းတော့မေ့သွားရောဟိုကိုမဆိုင်တော့အဲ့လိုမျိုးတွေမများဘူးလားမများပါဘူးအေးအဲ့ဒီလိုပဲဘုထုဇဉ်တွေဟာမေလျောပေါ်ထားတဲ့အာအမှန်တန်ကောင်းဉာဏ်ပညာအားတွေကောင်းအရှုမတော်တော့ထိုင်လျောက်အပြက်တွေမြင်တယ်လို့ပါလို့လို့မြင်တဲ့ခါလဲမြင်တယ်ပေါ့ဆက်ပြီးတော့မကြိုးစားဘူးဖြတ်ပလိုက်တာပဲဖြတ်ပလိုက်တော့မြင်တာပဲရှိတာဟောသင်္ခါရလောကကြီးဟာ အမတန်မှပဲဆင်းရဲတာပဲအမျိုးမျိုးနှိမ့်ဆက်တာဖြစ်တာကလည်းနှိမ့်ဆက်ပြတ်တာကလည်းနှိမ့်ဆက်မှတ်နေရတာလည်းမဆင်းရဲဘူးလားဆင်းရဲတယ်ဆင်းရဲတယ်စိတ်ခံပြီးတော့မှတ်နေတာမဟုတ်ဘူးဒီဩနာတိဒုက္ခတွေလွတ်ချင်လို့နောက်ကရန်သူတွေလိုက်လာတာကိုတအားပြေးနေရဥပမာပြောတာပါဒီမနေ့ကဟောရတာဆိုခြုံတွေပိတ်ပေါင်းတွေကိုရှင်းနေတာနောက်ကရန်သူတွေလိုက်လာတယ်ဒီရန်သူတွေမှတ်မိအောင် လွတ်တဲ့နေအောင်အတင်းပြေးနေရှုမှတ်တာလေလောဘဒေါသမောဟအရာမျိုးတွေမလိုက်ဘူးလားရောရေမိတာနဲ့သူကလူတက်ပြီးတော့ပစ္စည်းယူမှာမရှိမမှတ်တဲ့ပုံကိုယ်တွေလေအဲလောဘဒေါသတွေကလွှမ်းမိုးသွားလောဘဒေါသတွေကလွှမ်းမိုးတော့ကိုယ်ရှိတဲ့ပစ္စည်းတွေပေးလိုက်ဓမြတိုက်တာလေဓမြတွေမိလာတယ်ဆိုရင်ပစ္စည်းလည်းယူတယ်လူလည်းတတ်တယ်မလားဥပမာပြောတာသတော်အောင် မိမှာရှိတဲ့သူတော်ကောင်းတရားတွေလောဘဒေါသမောဟတွေလွှမ်းမိုးသွားလို့ရှိရင်သူတော်ကောင်းဥစ္စာယရဏတရားတို့သီလတို့စတဲ့ပြတ်မသွားဘူးလားအဲ့တော့ပြည့်စည်อยู่တာဗောတဲ့လူတတ်တယ်တဲ့သတိပညာတွေသိမသွားဘူးလားလောဘဒေါသလွှမ်းမိုးသွားပြီလေဟွန်းခန္ဓာကိုယ်စတဲ့ကာယဝေဒနာစိတ်ဓဓမ္မအပေါ်မှာစိုက်တဲ့တတိလဲပျောက်သွားတယ်။ဟောအနိစ္စဒုက္ခအနတ္တမြင်တဲ့အမြင်ဉာဏ်ပညာလဲပြက်သွားတယ်။တတိပညာလဲသေ ရတဲ့ရတဲ့တဲ့သူတော်ကောင်းဥစ္စာတွေသူတော်ကောင်းကုသိုလ်တွေအကုန်ပြက်ဥစ္စာလည်းယူလူလည်းတတ်လောဘဒေါသတွေကရန်သူတွေနောက်ကလိုက်အဲ့ဒါကိုလွတ်အောင်ပြေးရရောင်နေမှမရအောင်လွတ်တယ်မရအောင်အဲ့ဒါရှုမှတ်နေတာပဲတင်သားပြောတာဘောရောဟုတ်လားအဲ့ဒါရှုမှတ်ပွားများခြေစွပ်ရှင်ဝေဘူးဆရာတော်ဘုရားကြီးစာအုပ်မှာလည်းပါပါတယ်မကလေးတစ်ချက်လွတ်သွားလို့ရှိရင်အဲ့ဒါ စိတ်ကဂရေ9000ကျော်လို့ဂရေ3000ကျော်လို့ကျွေးတင်သွားရောဗျာဆရာတော်ဘုရားကြီးကငါတစ်ချက်လွတ်သွားတာနဲ့အဲဂရေ9000ဂရေ3000ကျွေးတင်သွားတာကိလေသာတွေဖြစ်သွားတယ်ဒါပြောတာဟုတ်လားအဲ့ဒါကျွေးတင်တာကိလေသာကျွေးတင်ကိလေသာပြန်ဆရတာပဲရိုးရိုးကျွေးတွေကချင်းငါထားတဲ့3000 2000ဆိုရင်ကျွေးတင်ပြန်ဆရတယ်မလားတန္တရာပါသွားရင်ဘုခံမှာပေါ့ပြန်ဆရတယ် အကိလေသာကျွေးတင်လည်းကိလေသာကိုပြန်ဆရမှာသတိပဋ္ဌာန်နဲ့ပြန်ဆရမှာလေအဲ့တော့မိလျော့ပေါ်စားလို့ရှိရင်ကိလေသာတွေကတိုးတိုးတိုးတိုးပြီးကျွေးတင်ကိလေသာကျွေးတွေကံကျွေးတွေကံကျွေးတွေကိလေသာကျွေးတွေများလို့ဒုက္ခရတိဆက်လို့မကုန်နိုင်သေးဘူးဖြစ်ခန္ဓာကိုယ်နဲ့ဆက်နေရတယ်လေဘုရဒုက္ခနာရဒုက္ခသေရဒုက္ခ96ပါးယောဂဝိညာဒုက္ခကိုဗစ်ဒုက္ခအမျိုးမျိုး စစ်တေရဲ့ဒုက္ခတို့ခံမနေရဘူးလားအဲ့ဒါကျွေးဆန်နေရတာဗောဗျာကိုကိုယ်တိုင်ယူထားတဲ့ကျွေးသူများကျွေးမဟုတ်ဘူးကိုကိုယ်တိုင်ယူထားတဲ့ကိလေသာကျွေးကံကျွေးတွေလေစားလို့ပြောလို့ကိလေသာဝကမ္မဝပေါ့ဗျာကိလေသာတွေတောင်းမြတ်ထားတယ်ကျွေးတင်နေပြဆက်မဆက်လို့ကတော့နိဗ္ဗာန်ရင်မရောက်ဘူးအဲဒီကိလေသာတွေတောင်းမြတ်ပြီးတော့ကုသိုလ်တွေအာကုသိုလ်တွေလှုပ်ထားတဲ့ကံတွေလည်းမရှိဘူးလား အဲကံတစ်ခုဇာတိတစ်ခုပဲဇာတိဆိုရင်ဒုက္ခတွေလာပါပြီဗျာတောင်း6000အဲဒါကျွေးဆရတာကျွေးနဲ့ငွေနဲ့ဆက်လို့မရဘူးနော်ဘာနဲ့ဆက်အဲအခုလောလောဆယ်ခန္ဓာနဲ့ဆက်နေရအိုနာတိဒုက္ခတွေနဲ့ဆက်နေရတယ်လေနောက်ထပ်နောက်ထပ်အဲ့လိုအိုနာတိဒုက္ခတွေနဲ့မဆက်ရဘူးဉာဏ်နဲ့ဆက်နိုင်အောင်ကြိုးစားနေတယ်တတိပဋ္ဌာန်ဉာဏ်ပညာလေအဲအဲ့ဒါအောင်လို့ပေါ်ရပေါ်ရအမြဲတမ်းရှုမှ ဖြစ်တဲ့ယုံနိုင်ချုပ်ပြဟံဧကံရှုရမည်ပေါ်တိုင်းပေါ်တိုင်းသဘောတရားတွေဒလဇတ်ကိုရှုမှစိတ်ကလည်းညှို့ထားမှတ်ယုံနေမဟုတ်ပရမတော့မှတ်ယုံပဲနောက်ကြတဲ့အခါကျတော့ပြောင်းပြောင်းသွားပါလားပြက်ပြက်သွားပါလားနှလုံးလဲသွင်းရတော့တကယ်လည်းသူကသူရှင်းမှန်နေတယ်မြင်းလားจิตတယုံဉာဏ်ချုပ်ပြဟံဧကံရှုရမည်တို့ကတီးနေအောင် ပုံဟန်နမိတ်တွေကိုမြင်အောင်ကြိုးစားပြီးမှတ်နေတာမဟုတ်ဘူးဒါပဲနဲ့လို့မြင်တာမမြင်ရင်လည်းမြင်တာပဲမကြားသေးရင်လည်းကြားရတာတို့ရည်ရွယ်ချက်ကပြက်ပြက်သွားတာကိုမြင်ဖို့ရည်ရွယ်ချက်ကဘာပါလိမ့်ဖြစ်တမ်းယုံနဲ့ချုပ်ပြဟန်ဧကန်ရှုရပြီမမြင်သေးလေနှလုံးသွင်းပြရနိစ္စဒုက္ခကိုကြာကြာနာနာမမြင်သေးတော့လေနှလုံးသွင်းပြရဒီမှာတို့ဖះမမြင်ဘူးရုပ်ပုံနဲ့ပါပဲမြင်ရ ဘုရားကိုနှလုံးသွင်းပြီးတော့အရဟံဘုဒ္ဓဒါမှမဟုတ်အရဟံသမ္မာသမ္ဗုဒ္ဓဝိသသနာသမ္မာနောခဏခဏနှလုံးသွင်းပြီးတော့ဘုရားကိုကြည်ညိုတဲ့စိတ်ကြောင့်ဘေးဒိယံတွေအန္တရာယ်တွေကင်းပြီးကောင်းကျိုးချမ်းသာတွေမရနိုင်ဘူးလားမရနိုင်ပါဘူးဘုရားကိုတို့တကယ်မြင်မှုလို့လားမြင်ပါဘူးဒီဘဝမှာဒီဘဝမှာမမြင်ဘူးမမြင်ဘူးပဲနဲ့မှန်းပြီးတော့ဘုရားကုံတော်ကိုပူဇော်လို့ရှိရင်ဆိုင်ရဆိုင်ရအကျိုးရတယ်မလားအေးတရားကုံတော်ဆိုတာအဓိကအနိစ္စဒုက္ခအနတ္တအမြင်မှလို့ပြောတော့ပြောင်းပြောင်းသွားတာပြက်ပြက်သွားတာလေ အဲ့ဒါကိုတစ်ခါတစ်ခါနှလုံးသွင်းပြရအနိစ္စလက္ခဏာကိုမမြင်ဘူးဘာဖြစ်လို့မမြင်လဲဆိုတော့အနိစ္စလက္ခဏာကိုနှလုံးမသွင်းနိုင်အမှတ်မဆက်တာအဲ့နှစ်ခုကြောင့်ဝင်နေတာအကြောင်းနေရှိတယ်ရောဟုတ်လားဒုက္ခလက္ခဏာမထင်ရှားဘူးမမြင်ဘူးဒုက္ခလက္ခဏာကိုနှလုံးမသွင်းလို့ဣရိယာပုတ်တယ်မခိုင်မြဲလို့ဣရိယာပုတ်ဆိုထိုင်လဲကြာကြာမထိုင်ဘူးပေါ့ဗျာမတ်တရရင်လဲကြာကြာမရဘူး ဈဉ္ဉံလျှောက်လဲဖြတ်ဖြတ်ဖြတ်ဖြတ်9မိနစ်လောက်ကလေးလျှောက်ပြီးသွားထိုင်တယ်ဆက်လိုက်တော့သုံးလုံးလဲဒုက္ခဒုက္ခသဘောကိုသိပါအဲအိရိယာပုဂ္ဂိုလ်ကဖုံးလာဒုက္ခသဘောကိုလည်းနှလုံးမသွင်းဘူးသူနှလုံးသွင်းတာကာမဂုဏ်ပဲနှလုံးသွင်းတာဟုတ်ဗျဒုက္ခမှာနှလုံးမှာမသွင်းဘူးအဲဒုက္ခဝေဒနာမမြင်ဘူးဒုက္ခလက္ခဏာမထင်ရှားဘူးနှလုံးသွင်းဖို့လိုတယ်ဆိုတာကိုပြောတာတရားမှတ်တဲ့အခါမှာမိစ္ဆာဒုက္ခတွေပဲအကြာကြီးဆင်ခြင်နေဖို့ပြောတာမဟုတ်ဘူး မစ္စည်းမပฏิပဒါနောယောဤတို့ထင်းနေချက်တဲ့အခါမှာစားမပါရင်ကောင်းမှာစားလွန်သွားရင်စားလွန်သွားရင်လည်းလွတ်ပြေုံပဲရှိမယ်ဘာမကောင်းတော့ဟုတ်တယ်မလားစားမပါရင်လည်းပဲမကောင်းဘူးစားလို့တတိကိုပြောနေတဲ့ယောဂီတို့အဲအဲ့လိုပဲယောဂီတို့ဆင်ញင်နှလုံးသွင်းတာတတိထား တခါတခါနှလုံးသွင်းမရဟောမမြဲတဲ့သဘောတွေပဲရှင်းရတဲ့သဘောတွေပဲတော်ပြီးနည်းနည်းပဲတန်အောင်လောက်စထိုင်နေဖောင်းတဲ့ပိန်နေလဲမမထိုင်နေထိတွေလဲမမပေါ်ရပေါ်ရလဲမမနေစာတွေပဲဒုက္ခတွေပဲနတ်တာတွေပဲကိုသိတာတွေရှောက်စားပြီးရွတ်ဆင်ញင်းနေဆင်ញင်းတဲ့ညာပဲဖြစ်မှာပေါ့ကိုယ်တိုင်တွေ့တဲ့ဝိပဿနာညာဖြစ်ပါအဲရှုရရှုမှတ်တာပဲတရားနာမထားတဲ့အခါကျတော့သမာဓိရအောင်လို့ရှုမှတ်သမာဓိကြောင့်မြင်လာတယ်ကြားလာတယ်အဲ့ဒါတွေရှောက်လိုက်နေလို့ရှိရင်ဝိပဿနာဖြစ်ပါ ဘာဟုတ်တစ်ခါတစ်ခါဆင်ញင်ပေးရနေဆာဒုက္ခအနတ္တအပြက်တွေပေါ့ဗျာဟုတ်တယ်မလားအပြက်တွေနည်းနည်းဆင်ញင်လိုက်တော်ပြီနည်းနည်းဆင်ញင်လိုက်မျက်မျက်တတ်တာဘယ်လိုသပြက်နေပါလားတခါကြီးကမှားရတာပြင်းတယ်လို့၆တယ်လို့ဖြစ်နေတယ်လေဟောဒီလက်ပြက်နေပါလားဒါဆိုအကျိုးကိုပျက်စီးနေပါလားကျွမ်းကျင်ရတယ်နော်ယောဂီတရားနဲ့မွေ့လျော်ဓမ္မရာမောဘာဝနာရာမော တရားနဲ့မွေ့လျော်မှတရားနဲ့မွေ့လျော်မှအဲ့ဒီတရားရဲ့သိတဲ့သိတဲ့ချက်လက်တွေသိကြည့်ဉာဏ်ကြီးတိုးတိုးတိုးတိုးတိုးတိုးလာအပြက်တွေပုံမြင်လာတယ်ပေါ့ဗျာမမြင်သေးလည်းပဲမြင်တကဲ့သို့နှလုံးသွင်းပေးရဘောပါရဲ့လားဝိပဿနာတရားကိုအာမထုတ်ဘူးပြင်ဝိပဿနာတရားတွေနာပါများရင်အာထုတ်ခြင်းနဲ့စိတ်ပေါ်လာတယ်မလားအာထုတ်ခြင်းနဲ့စိတ်ပေါ်လာတော့အာထုတ်တော့ရနိုင်တာဗောဗျာ အဲ့ဒီလိုပဲကိုကအပြက်တွေမမြင်သေးတော့လေတစ်ခါတစ်ခါနှလုံးသွင်းပြရဟောဒလသပြက်နေပါလားရုပ်တည်နေဒလသပြက်သဘောတရားဒလသပြက်နေပါလားတကယ်မြင်တဲ့လူကတော့နှလုံးသွင်းနေရမလိုပါဘူးဒေချာချာနားထောင်တော့ရောယူတကယ်အပြက်တွေမြင်နေတဲ့ပုံကိုယ်တွေကပြက်နေပြီပြက်နေပြီတော့အာဒလသကြီးပြက်နေဆဒုက္ခဘာမှနှလုံးသွင်းနေရမလို့ကျေးဇူးတော်ရှင်ဘုရားဆရာတော်ဘုရားကြီးရဲ့တရားအချင်းချုပ်မှလည်းပါပါတယ်သိုးနေတယ်မလိုပါဘူးဗျာတဲ့အကုန်သိတာတကောလုံးပြက်နေရတယ် အဲ့လိုပဲတယောက်နဲ့တယောက်မတူမရင်ကျက်သေးရင်နှလုံးသွင်းမိရတကယ်ပဲကိုကအပြက်တွေမှတ်တိုင်းမှတ်တိုင်းရိတ်ကနေရိတ်ကနေရိတ်ကနေရိတ်ကနေပြက်သွားတကူလုံးပြက်နေမြင်ပြက်တယ်ပြက်တယ်ထနှလုံးသွင်းနေရမလို့အပြက်တွေသိနေကိုယ်တိုင်မြင်နေရတယ်မလားအေးအဲ့ဒါတစ်ခါတည်းရန်ကြိုက်ကိလေသာတွေဝင်လို့အဲကိုဝရိယနဲလို့အပြက်တွေမမြင်ဘူးမှတ်တာမှတ်နေတယ်ဒီတိုင်းဒီတိုင်းပဲထင်ဩဒလသပြက်နေပါဒလကြီးပြက်နေပါလားအနိစ္စတရားတွေပါလားဒုက္ခတရားတွေပါလားအနတ္တတရားတွေပါလားသားကိုနည်းနည်းထည့်ပြရတယ် လုံးလုံးကြီးမပါပါဆိုလို့ဟုတ်လားအဲအဲ့ဒါကြီးပဲထိုင်ပြီးတော့တွေးနေလို့ရှိရင်လည်းပဲအဲ့ဒါဝိပဿနာမဖြစ်တော့ဘူးအတွေးတွေပဲဖြစ်မယ်စိတ်ဓာမယညာတွေပဲဖြစ်သွားလိမ့်မယ်ဟုတ်လားအဲ့တော့အနိစ္စလက္ခဏာဘာဖြစ်လို့မထင်ရှားလဲဆိုတော့အနိစ္စသဘောတရားကိုနှလုံးမသွင်းလို့အမှတ်မဆက်လို့အဲ့နှစ်ခုကြောင့်အနိစ္စလက္ခဏာမထင်ရှားတာဒုက္ခသဘောတရားတွေဘာဖြစ်လို့မထင်ရှားလဲဆိုတော့ဒုက္ခလက္ခဏာဒုက္ခသဘောတရားတွေကိုနှလုံးမသွင်းဘူး ตายาเสียတွေရှောက်နှလုံးသွင်းတာဟုတ်ဗျဟုတ်တယ်မလားဟမ်ဒုက္ခကိုနှလုံးသွင်းရဘုရားတို့ကနာတော့ခန္ဓာလက်ကြီးပြည့်နေဒုက္ခနောက်တကဣရိယာပုဖုံးလွှမ်းတယ်ဣရိယာပုဖုံးလွှမ်းတယ်ဆိုတော့ခဏခဏပြင်ပြစ်တဲ့ပုဂ္ဂိုလ်ဒုက္ခဝေဒနာထင်ရှားပါအဲမထင်ရှားဘူးနည်းလေးရောင်းနေဆိုပြင်ပလိုက်နည်းလေးရောင်းနေဆိုပြင်ပလိုက်ရားရင်ပုတ်လိုက်ထသွားလိုက်ဘာမှတဲကြီးမခံဘူးဝိဆာရဖို့ကြတော့တေအောင်တဲကြီးခံပြီးတော့တရားကြတော့တဲကြီးမခံဘူး အဲ့လိုသိဉ္ဇမခံတော့ဒုက္ခလက္ခဏာထင်ရှားပါမထင်ရှားဘူးမထင်ရှားတော့မသိဘူးပေါ့ဗျာတရားတွေဆိုတာနေလိုရလို့ထင်ရှားတာမှုံသွားပြီးစိတ်ကူးရင်သွားတဲ့တရားတွေမဟုတ်အိဋ္ဌလက္ခဏာလည်းထင်ရှားတာပဲဒုက္ခလက္ခဏာလည်းထင်ရှားတာပြောတဲ့အတိုင်းလုပ်ရင်လေနတ္တလက္ခဏာဘာလို့မထင်ရှားလဲဆိုတော့နာနာဓာတုတင်ညာကိုနှလုံးမသွင်းလို့နာနာဆိုတာအမျိုးမျိုးဓာတုဆိုတာဓာတ်ကိုဆိုတာတင်ညာဆိုတာအမှတ်သား ဩပထဝီဓာအာဘောဓာတေဇောဓာဝါယောဓာအဟာရရှင်မြတ်တွေဟောဟောအာမာရတော်တော်လေးပထဝီပဲအပူရာဣရာတေဇောပဲယူစီတာဖွဲ့စီတာအာဘောပဲလှုပ်ရှားတာထောက်ကန္တာတွေကဝါရောပဲဟာဒါတွေဟာဒါတွေဟာခေါင်းခါခြေလက်မဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဓာတ်ကြီးလေးပါဟိုဒါသဘောတွေလေအဲယုတ်တတ်တွေနန္တတ်တွေဟောသိသိနေတာနန္တတ်ပဲ ဖောက်ပြန်နေတာရုပ်ဓာတ်ပဲတစ်ခါတစ်ခါနှလုံးသွင်းပြရဓာတ်သဘောတွေလည်းတရားနာပြရအဲ့တော့မှခဏကြည်တယ်အမှတ်မဆက်ရင်လည်းခဏမကြည်ဘူးတမှုဟကဏဆိုင်ခဲလို့ထင်ကိစ္စကဏသူကိစ္စနဲ့သူဆောင်ရရုပ်ကလည်းရုပ်လို့လို့နာကလည်းနာလို့လို့သူ့လို့သူ့လို့ဒါတပေါင်းလေလို့ထင်တယ်အာရမဏကဏအာယုန်နေ အာယုန်နေရာလည်းပဲဆင်းတန်နှံ့ရတာပေါင်းတာဒါပြင်ယောက်ျားမိန်းမပဲဟာပေါင်းတယ်တန်တတိကနအစဉ်တိုင်းပြက်နေတာလေဒါပြင်မြန်လုံးအားကြီးတော့တဒန်းနဲ့လို့ထင်ရတယ်ဒါကြတော့စာပေရပြောတာပါယောဂီအဓိကကတော့အမှတ်ဆက်ဖို့အရေးကြီးတယ်။ဘာတွေသူတွေယောက်ျားတွေမိန်းမတွေခေါင်းကားခြေလက်တွေမဟုတ်ဘူး။ဒါသဘောတွေစုပေါင်းထားတာယုတ်တဏ္ဍတ်တွေဒါလိုနှလုံးသွင်းမရတယ်နော်။ဒါလိုနှလုံးမသွင်းလို့ရှင်သမာဓိလေးရတယ်။ อืมဘိုက်ထဲမှာဘိုက်ထဲမှာတို့ရိတ်တာဆိုတော့ငါ6ခုရှိတယ်အဲဘိုက်ထဲမှာဝက်သားများများစားတဲ့လူကတော့ဝက်သားတွေဝက်ခေါက်တွေဘိုက်ထဲမှာဘိုက်ထဲမှာကိုယ်ဘိုက်ထဲဟာကိုတွေ့သမာဓိကြောင့်သမာဓိကြောင့်တွေ့တာကိုယ်ဘိုက်လို့လည်းထင်တယ်ဝက်သားလို့လည်းထင်တယ်ငါ6လို့လည်းထင်တယ်အဲသမုဟခန္ဓာသဘောတွေဓာတ်တွေလို့မသိဓာတ်တွေလို့နှလုံးမှာမတရားလည်းမနာဘူးလေနှလုံးလည်းမသိဘူးလှုပ်တော့လှုပ်တာပဲတရားမနာဘူး မနိုင်ခဏမကြည့်ဖြစ်တတ်တယ်နှလုံးသွင်းမှန်ဖို့ပြောနေတဲ့ယောဂီတို့အခုဘယ်လိုလဲတရားနာနေလဲတရားရပြောပါအေးယုတ်တဏ္ဍတ်ယုတ်ကလည်းသူ့လို့သူ့လို့နေတာပဲနားတို့မျက်စိတို့မျက်စိကလည်းကြည့်နားကလည်းပဲနားထောင်ပြီးအဲစိတ်ကလည်းသူ့လို့သူ့လို့နေတာပဲမြင်တာလည်းစိတ်ကမြင်တာကြားတာလည်းစိတ်ကကြားတာနော် အဲ့မြင်ဖို့ကြားဖို့တော့ရုပ်ကလည်းထောက်ပံ့ပေးရတယ်မျက်လုံးတို့နားတို့အကြည့်တတ်တွေကလေအဲထောက်ပံ့ပေးရတယ်ရုပ်လုံးရုပ်လုံးနာလုံးနာသူ့လုံးသူ့လုံးတမယာကြီးလိုပေါ့ဗျာတမယာကြီးတမယာကြီးရဲ့ချင်းတယ်ဒီတမယာကြီးရဲ့ချင်းတယ်ကြီးရအေးတယ်ဆားငန်းတယ်ကြားအချိုးတယ်အဲ့ဒါပေါင်းခေါ်လိုက်တော့တမယာကြီးလို့ခေါ်တော့မလားအဲလိုက်လေမျိုးသူ့လုံးသူ့လုံးတမယာကြီးရတဲ့ချင်းနဲ့အလုပ်လုပ်တယ် တကြားချိုးတဲ့အလုပ်လုပ်ရေကအေးတဲ့အလုပ်လုပ်ဆားကငန်တဲ့အလုပ်လုပ်ပေါင်းစားလိုက်ဘလို့ပေါင်းပေါင်းသူကညံနဲ့ခွဲကြည့်ရဟောဒါဓာတ်တွေသူ့လို့သူ့လို့ပထဝီကမာရပြောတဲ့သဘောဆောင်ဒုက္ခနာကိုကြီးမှလေတေသောကဝါယောကအဲထောက်ကန်တဲ့သဘောလှုပ်ရှားတဲ့သဘောအာဘောကအဲသူ့လို့သူ့လို့နေတာပဲ နာကဟဲ့သိတယ်ခံစားရတယ်မှတ်သားရတယ်တိုက်တွန်းတယ်သူ့လို့သူ့လို့နဲ့အလုံးနဲ့ဆိုသိတယ်ပေါ့ခုနပထဝီအဘောတိသောဝါယောဆိုတာကဖောက်ပြန်တယ်ပေါ့အဘူအေးတွေနဲ့တွေ့ရင်ဖောက်ပြန်တယ်ပေါ့ဟာနာကသိတယ်ဖောက်ပြန်တယ်လို့သူ့လို့သူ့လို့နာကလည်းသူ့လို့သူ့လို့တရားနာနေတယ်ယောက်ျားထိုင်ပြီးနာနေတယ်ပြောတော့ယောက်ျားမိန်းမဒီလရှင်နေဖုံးကြီးတွေရုပ်တွေဟောနာကလည်းပဲသူ့အသူတရားနာပြီးမှတ်တဲ့သူကလည်းမှတ် တချို့ကလည်းတရားနိုင်တိုးတဲ့လူကတိုးရပေါ့ဗျာစကားတိုးတိုးတိုးတိုးပြောတဲ့လူကလည်းပြောသူ့လုံသူ့လုံနေတာမလားသူစကားပြောတာအကျင့်ပါတရားနိုင်ရင်လည်းစကားပြောတာပဲဆုံးစားရင်လည်းစကားပြောတာပဲစကားဒလဇတ်ကပြောနေရမှာအဲမပြောတဲ့အခါတော့အဲ့အိမ်မက်ထဲမှာတော့ပြောနေတာမသိဘူးလားအသူ့လုံသူ့လုံနေတာမလားအဲ့ဒါအေးသူ့လုံချော့လည်းတွေးဇက်ကတော့စကားမပြောပါဘူး နားထောင်နေတဲ့ပုံစံပဲနားမထောင်ဘူးသူတွေးရင်တာလျှောက်တွေးဟောဝိတ္တဇေယသမားလေအဲဝိတ္တဇေယသမားလည်းပဲဘလူပါပြောပြောလူမှုရေးအရာညင်ပြီးတော့နားထောင်တယ်လို့ဘာလို့လို့နောက်ပြီးတော့သူတွေးရင်တာလျှောက်တွေးနောက်ပြီးတော့မေးကြည့်ပါလားဘာတွေဟောတယ်လဲဘာမှမသိဘူးအဲ့ဒါစိတ်ဝင်စားလို့မလားမှန်ပါပါယောဂီချင်းတူဝင်တယ်လို့တရားမရလားအဲ့ဒါ တရားဟောလည်းစိတ်ဝင်စားဘူးတရားအားထုတ်လည်းစိတ်ဝင်စားဘူးကိုယ်ခန္ဓာကိုညံဆိုင်မကြည့်ဟိုကြည့်ဒီကြည့်ရှောက်ကြည့်ရှောက်ကြည့်တော့ခန္ဓာကိုယ်ကဘာပြောလို့ပြောမှမမချိမဆနာတော့မှနာတယ်နာတယ်ဆိုဖြုတ်ပလိုက်တော့ဘာမှကြားနာလည်းမှတ်အဲဒါတတိတို့တမာတိတို့ကြိုးစားပြီးတော့မွေးမြူပါမှဝေဒနာရဲ့သဘောဝေဒနာရဲ့သဘောဆိုတာအနိစ္စဒုက္ခအနတ္တပဲရောယူအဲ့ဒီသဘောတွေကိုတည်ကြီးခံပြီးတော့သိအောင်ရှုမှတ်နိုင်တာမလား အေးအဲ့လိုရှုမှတ်ပါများတဲ့ခါအပြက်တွေမြင်ဘူးလားဗျာမြင်ပါဘူးအေးအပြက်တွေမြင်မှများလာတော့ရုပ်တင်များနေကိုယ်ခန္ဓာကိုယ်ရဲ့အပြက်တွေကိုမြင်မှများရင်30ဘုံအလုံးစုံစัจ java လာအနန္တလူတွေရောနတ်တွေရောဗြဟ္မာတွေရောရုပ်တင်များနေပဲဖွဲ့စည်းထားတာမလားအကုန်လုံးဘာဖြစ်လဲပြည့်နေတာပဲဟာပြည့်နေတယ်ဆိုတော့အကုန်လုံးကဒုက္ခကြီးပဲဖြစ်တာလည်းဒုက္ခပြည့်တာလည်းဒုက္ခဟုတ်ဗျာ လုံးမတားမရရှိမြဟိုလိုက်နာလိုက်ပြေးလိုက်ဟိုလိုက်နာလိုက်ပြေးလိုက်ဒလဇက်ပြက်နေတာပဲမဖြစ်စေချင်တာလေးလည်းဖြစ်နေဖြစ်စေချင်တာလည်းမဖြစ်ဘူးဩဒုက္ခတွေပဲကိုဆင်းရဲတာတစ်မျိုးစိတ်ဆင်းရဲတာကတစ်မျိုးမျိုးမျိုးဒုက္ခအထက်မီးအောင်မီးညှက်ပြီးတော့တခါလေဖောက်ထားတယ်မုံပုံကတော့ကောင်းနေတာပဲပုံလေးကတော့ချောချောမောမောပဲကြက်နေတာဟုတ်တယ်မလားဘိမုံတို့ဘာလို့ဆိုပုံလေးကတော့လှလပပဒါပေမဲ့ကြက်နေတာ အဲ့ဒီလိုပဲလူတွေနဲ့တွေလဲသူ့အကျိုးပေးကြောင်ချောချောမောမောလှလှပပမမောတယ်ရင်ထဲမှာတော့ကြက်နေတာရာဂတွေဒေါသတွေမောဟတွေမိတွေလောင်းတာလေအဲ့ချောချောလှလှတွေပဲနောက်ကြတော့တခါလဲနေပြီးကြာရချက်ကြီးတင်မိုးရပြစ်လဲရသေကြဒုက္ခတွေမျိုးရောက်ကြဒါကြောင့်မလို့ပြစ်တွေမြင်မှများတော့ဆင်းရဲကိုမြင်တာဒလဇာကြီးဆင်းရဲနေဒလဇာကြီးနှိမ့်ဆက်နေပါလား မြင်မာတော့32ဖုံလိုချင်မာတော့ဟာယာရုကြီးကြီးနဲ့လက်ကကောင်းကောင်းနဲ့အဲဒါရွှေရင်းငွေတွေမြောင်များစွာနဲ့အဲ့ဒီလိုချမ်းသာမျိုးတွေလိုချင်မာတော့အာနမင်းကြာမင်းကြီးဖြစ်ကိုလိုချင်မာတော့တကယ်ဆင်းရဲကိုမြင်မလိုချင်ဘူးမမြင်ရင်တော့လိုချင်တာပဲမမြင်ရင်တော့ဒီမှာထင်းထန်ရောင်းတဲ့ဘဝတော်မှာသဘောကျတယ် လူမင်းနာမင်းတွေကိုခွေးချိတ်ထားပါအောင်ထင်းထားရအောင်ကထမင်းစားလို့ရတာပဲဟေးကိုချင်းချင်းတူတူနေရရင်တော့ဆင်ချောတာပဲထင်းထန်းတာတော့မှသဘောကျတယ်လားမသိလို့ချင်းဒုက္ခမသိရင်ကြမ်းပန်မယ်မောတာကြည့်ရတာကြက်တွေလည်းပဲသူ့အနေနဲ့သူပြောနာခွေးတွေလည်းပဲသူ့ဟာသူပြောနာဘာမှမြင်လို့လည်းရောအာဒုက္ခမျိုးလူတွေလည်းပဲဒီတိုင်းပေါ့ဗျာတဲလုတ်ကလေးနဲ့နေပြီးတော့မပြည့်ရင်လည်းစားပြီးလည်းပြောတာဘာမှမြင်လို့ ဒုက္ခမမြင်လို့ဒုက္ခမြင်လာတဲ့အခါကျတော့အလောင်းတော်ကြီးစัจ java ရင်းမင်းဘဝတော့မလို့ညင်ဘူးစัจ java ရင်းမင်းစီတင်ကိုစွန့်ပြီးတော့ဘုရားနောက်လိုက်သွားညာဝတ်ကြတယ်တရားထုတ်ကြတယ်ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ကြတော့လေအေးအဲ့လို32ဖုံညှိဝေလာတယ်ရုပ်တင်ဉာဏ်နဲ့ညှိဝေလာညှိဝေကများပြီးတော့အင်းဒီတွေညီညထက်တန်တဲ့အခါကျတော့ရွှေရင်းမှတ်ရင်းနဲ့ပဲရှုတရားမှတ်เสียအောင်ရှုတည်တဲ့ညာအကုန်ဖြတ်ဆိုပြုတ်ထွက်သွားအောင်အဲ့ဒါမဉ္ဇဏ်ပူညာမဲ့ယောဂီတို့ ကျေးဇူးတော်ရှင်ဘုရားဆရာတော်ဘုရားကြီးလည်းဟောထားတယ်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးလည်းစာအုပ်ထဲမှာဟောထားအဲ့လိုရွှေမိုင်းနဲ့အကုန်လုံးဖြစ်ပြဆုံးတဲ့နေရာကိုကိုစီကွန်ကဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းအလုံးကြာကြသမျှ